မင်္ဂလာပါအလုံးရှင်များချမ်းမြေကြပါစေ။ရာခင်မဆရာတော်ဦးကိုဦးဒီတာကနေဒီလာပြီးနဲ့ဒီလာခံယူခြင်းနဲ့အလုပ်ပေးတရားဟောကြပါမယ်။ဟောကြခြင်းအနန္တအနန္တ၅ပါးကိုဥက္ကပ်ပြီးဆရာတော်ကိုမေတ္တာပြုပြုကြပါစေ။အနန္တအနန္တ၅ပါးကိုဥက္ကပ်မေတ္တာကာရဝပြုကြပါစေ။ဘုဒ္ဓဂုဏအနန္တ ဓမ္မဂုဏောအနန္တောသံဃဂုဏောအနန္တောမာတာပိတုဂုဏောအနန္တောအာသေယဂုဏောအနန္တောနန္တောနန္ဒ၅ပါးကိုရှိခိုးပါရှင်ဗျာဆရာတော်ရှင်သမြတ်ဗျာတပည့်တော်လူမျိုးဝိညာဉ်တော်အပေါင်းတို့သည်အဝေယဟွန်တုဘေးရန်ကင်းကြပါစေ အပြပြစာဟွန်တုဆေးစင်းရကင်းကြပါစေအနိကာဟွန်တုကိုစင်းရကင်းကြပါစေဒုက္ခိအတ္တနာပရိဟာရန္တုကြကြမမချမ်းသာဖြင့် မိမိတို့ခန္ဓာကိုယ်ကိုရွတ်ဆောင်နေကြပါစေဒုက္ခမှုစံတူဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေယထာလထတမ္ပတိတော်မာဝိကစ္စံတူရှိပြီးသောစည်တင်ချမ်းသာမှမြေရောကြပါစေနှင့်ကာမတကကံတာလျင်ကိုယ်ပိုင်ဥစ္စာရှိကြကုန်၏ဆရာတော်ရှင်မြတ်ဖျားဆရာတော်ဘေးရန်ကင်းပါစေစေစင်ရကင်းပါစေကိုယ်စင်ရကင်းပါစေချမ်းချမ်းမာမာချမ်းသာဖြင့် ခန္ဓာဝင်ကိုတသနာဝင်ကိုရွဆောင်နိုင်ပါသည်ဆရာတော်ဓမ္မမြတ်ဗုဒ္ဓ၏တရားတော်များကိုတည်ယူလေ့ကျင့်ဝင်ရသည့်အတွက်အထူးကျေးဇူးကြီးမားလာပါသည်ရှင်ဗျာတပည့်တော်တို့သည်မြတ်ဗုဒ္ဓ၏တရားကိုယူတည်လေးစားစွာတည်ယူလေ့ကျင့်အားထုတ်ပါမည်ရှင်ဗျာခုနကထိုးပြီးသွားတဲ့တက်ဖုန်းကြီးတို့ တရားစခန်းစကြမယ်အဲ့တော့အဆိုသီလယူကြတာပေါ့နော်သီလယူပြီးဖျားရှိခိုးကြမယ်အလုံး၈ပါးသီလယူမယ်နော်၈ပါးသီလယူကိုလိုက်ဆုံးမယ်အဟံဗန္တိတိတရဏီနာတဟအထင်္ဂတမနာကတံ ဥပောတထသီလံဥပောတထသီလံဓမ္မယာသာမိဓမ္မယာသာမိအနုကံကတဝါအနုကံကတဝါသီလံဒီထသီလံဒေဒေဗန္တိဝေဗန္တိယာမောရာမိသံဝိလိထ Ama. Ama. နမောတတဗုဒ္ဓဝါတောရဟတောသမ္မာသမ္ဗုဒ္ဓတံနမောတတဗုဒ္ဓဝါတောသမ္မာသမ္ဗုဒ္ဓတံနမောတတဗုဒ္ဓဝါတောရဟတောသမ္မာသမ္ဗုဒ္ဓတံ โมนะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိတံဃံတရဏံကိသာမိဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိတံဃံတရဏံကိသာမိ သောယာမေသူဒုတိယံပိဒုတိယံပိဗုဒ္ဓံသရဏံဂစ္ဆာမိဂစ္ဆာမိဒုတိယံပိဓမ္မံပနံစီယမိဒုတိယံပိသံဃံရတံဂစ္ဆာမိဂစ္ဆာမိတတိယံတတိယံတတိယံဗုဒ္ဓံတရဏံဂစ္ဆာမိတတိယံဓမ္မံတရဏံဂစ္ဆာမိ tatiyami anggan purana gissamini karana khamana paribhunam amma paripashyaya anali bada viramani tikha padanta mariyami anali bada viramani tikha padanta mariyami သိတ္တတော်မန္တကတချင်းမှာရှောင်းကျင်ပါလေ ဟရိနာဒါနာဝိရမဏိတိတ်ခာပဒံသမာရိယာမိအရိနာဒါနာဝိရမဏိတိတ်ခာပဒံသမာရိယာမိဒီလိုဆိုမှမှန်တယ်များကိုခြင်းယူခြင်းမှာမတရားယူခြင်းမှာရှောင်ခြင်းမှာအဗျမစရိယာဝိရမဏိတိတ်ခာပဒံသမာရိယာမိအာသေမသဗိယဝိရမဏိတိတ်ခာပဒံသမာရိယာမိ အမြတ်တဲ့အကျင့်တွေကိုကျင့်ခြင်းမှရှောင်ကျင်ပါတယ်မုသာဝါဒဝိရမဏိတိတ်ခာပဒံသမာရိယာမိမုသာဝါဒဝိရမဏိတိတ်ခာပဒံသမာရိယာမိမုသာဝါဒဆိုဝစီထုဆိုင်လေးပါပေါ့နော်မမှန်တာမပြောရုံနဲ့မို့မမှန်တာလည်းမပြောဘူးဉာဏ်ဉာဏ်ထဏမာထဏရိုင်းဆိုင်လည်းမပြောဘူးပြီးတော့တယောက်နဲ့တယောက်ရန်လိုတဲ့စကားအကျိုးမရှိတဲ့စကားလည်းမပြောဘူးပေါ့ဗျာ နောက်တစ်ခုမုသာဝါရပြီးတော့သူရာမေရိယသူရာမေရိယမေဇပမာရဌာနာဝိရမဏိတိခာပရံသမာရိယာမိသူရာမေရိယမေဇပမာရဌာနာဝိရမဏိတိခာပရံသမာရိယာမိုသိုလ်ကောင်းမှုတွေမေးလျော့စေတတ်တယ်ဒီမွေးစီတွေတုံဆိုင်ရက်တွေတုံပြိုဝေထိုင်းမှန်ပြီးကုသိုလ်ကောင်းမှုမေးလျော့စေတတ်တယ်မွေးစီဝတည်တဲ့ရဲ့ အယက်သေးတာဒါရီတောက်စားရှုခြင်းမှရှောင်ခြင်းမှဝိကာလဘောဇနာဝေရမဏိတိခာပဒံသမารိယာမိဝိကာလဘောဇနာဝေရမဏိတိခာပဒံသမารိယာမိနေမွန်းတဲ့တဲ့ချိန်ဒီစားကောင်းတယ်ပေါ့ဗျာနေမွန်းစောင်းသွားတဲ့ချိန်12နာရီကတော့မိုးရွာမိုးတိမ်အုပ်တဲ့ခါမျိုး ကြည်ပြီး12နာရီတတ်မှာတကယ်တမ်းကျနေမွန်းတဲ့တဲ့ချိန်မှာဥပုသ်တယ် ယောဂီတွေဘုန်းကြီးတို့စကောင်းတယ်နေမိုးစောင်းတဲ့ချိန်ကနေနောက်အာယုံတက်နောက်ရမနဲ့ပေါ့နော်7နာည7နာရီနဲ့မဆိုင်ဘူးအာယုံတက်ခင်နေနေမထွက်ခင်ရှေ့တနာရီအာယုံတက်တာပဲခုလာဆိုဇောင်းမုံနဲ့တော့9နာရီနဲ့မိနစ်20လောက်မသိရအာယုံတက်တယ်အဲ့ချိန်မှာစကောင်းတယ်နေစာနေစာနေစာဣဒာဣဒာ Farida, Farida, Viduka, Viduka, Dadana, Dadana, Malaganda, Malaganda, Vilibana, Vilibana, Dharana, Dharana, Mandana, Mandana, Mandana, ဝိဘုဒနာဌာနဝိရမဏိတိခာပဒံသမာရိယာမိဝိဘုဒနာဌာနဝိရမဏိတိခာပဒံသမာရိယာမိအဝတ်ပင်တို့အတောကေနာအဲဒီဆောင်ကြပါအနည်းမဆိုဒီနေ့လိုက်ဆိုတဲ့နာမဟာဒေနာဝိရမဏိတိခာပဒံသမာရိယာမိဩသာတယနာဟာတယနာဝိရမဏိတိခာပဒံသမာရိယာမိ ကိလေသာဖြစ်စေတာမြင့်တဲ့နေရာမြတ်တဲ့နေရာကိုမိတ်ဘူးမသုံးဘူးလို့ပြောတယ်ဒါမျိုးအမှတ်တရနဲ့နေသုံးကောင်းတယ်ဣဒံမေသီလံဣဒံမေသီလံဣဗာနတာဣဗာနတာသစ္စယောသစ္စယောဟောတုဟောတုအပမဒေနတမရိတံအမမပရိပါရှိယ ထိုင်ကြတော့ဘာလို့ဘုန်းကြီးတို့ဘုရားရှိခိုးကြမှာနော်ဘုန်းကြီးရဲ့တရားစခန်းတွေဆိုများဆိုရင်ဘုရားရှိခိုးလည်းရအောင်ဆိုတဲ့အနေနဲ့ဘုရားရှိခိုး၃မျိုးပေါ့ဗျာပရိပါတိပူဇနာကာရဘုရားရှိခိုးမနေ့ကတခုဒီနေ့ခုနှစ်နှစ်ဘုရားရှိခိုးဆိုလေဒီဆရာတော်ဘုရားကြီးရေးခဲ့တဲ့ခုနှစ်နှစ်ဘုရားရှိခိုးနောက်ရကြရင်တော့ဘုရားကုံတော်တရားကုံတော်တန်ကုံတော်ဘုရားရှိခိုးဒါရှိခိုးမယ်ဒီနေ့စာမျက်နှာနံပါတ်6အဲဒီစာမျက်နှာနံပါတ်6က နမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓ နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တအဲလိုစာကြည့်ဖို့ခက်လို့ရင်ကိုယ့်အိမ်ကို print ထုတ်ထိုင်ကောင်းပါဒါကြောမယ်သုံးလူရှင်ပင်ကျွန်းထိတ်တင်တောင်းဝင်ဆက်ကြဝလားသုံးလူရှင်ပြမတို့ညီညာယုံစုသောပါဘုရားယတုနကု

Thank nalu, nalu,

လေမျိုးနမိတ်လေပြာဟေကြောင့်ကျေစိတ်ညင်ညိုဝေဝေကုကဝါစုလာတိယံမြေဝေသံသံယေကုတောယလောဒီသံတို့ယယေယေအမဟုတောယမြေမော 阿罗的波贝西中啊，苏拉伊西米尼维，伊贝林尼贝林维切，贝亚罗吉，伊达尼尼尼。 commandments like 在大水花偏心多雨，阿爸为你为你每一个道在眼冒嘛，看娘个啦那边嘛。 Azurabi Inewe Tujuilete Emleseku Imwekia Obojani Yanasi Yunego Yanasi Soyunga Omi Bojai Dai Dai

Yeah, yeah, yeah. ဓမ္မိဓမ္မာနိဒေယယသုသာအာလောကာယာစီယာစီစေယေခေတိယေနိသရဏေယမနိနိဗ္ဗာန်ယောယောသုသောသောလူသောလူသာသာသယအနေအနေတပ္ပံသာ

As such rebuke dizendo Jesus abençoado Por the pan de tombiale Tira ပြောင်းဝါကျွမ်းတွင်ဝေရာယတပုလူကောင်းနကောင်းအကောင်းဝါတော်ဟိုင်ဉာဏ်တော်တိဤဟိဤဤလေယုလေဘုကျွေကျွေဒီနန္ဒနေထုံးနေပါ

လက်တင်မေမေဝါယပြာပုယုတ်တယုတ်တူသာယုတ်တူသာလေးပါးပြည့်စုံသူယေရှုစီစီကုဒုဒုလိုလောနေတော် Paramatma become aware. I am aware. Without distinction, Jehovah, Jehovah, Jehovah, Jehovah,

ဝေမိခေနှင့်ဖခင်စရာညာတကာကတဘောတော်ရာသူအကွာလေညာညာပါစေမြဝေကောင်းထွေတာရေအာထွေတော်စေတော်စေတော်မေတ္တာပုံမှန်နော်မရနော်နောက်ထပ်ကိုရှင် ဆက်ပြီးတော့အောက်ကိုဆက်ဆွဲတယ်စာမျက်နှာ23 23စာမျက်နှာ23ဆက်ဆွဲမယ်အောက်ဆက်သွားမယ်ဆုံးနာလေးမှာဆက်သွားမယ်အောက်ဆက်သွားမယ်23ဆက်သွားမယ်ဘာဝင်ဆုံးနာလေးမှာ23ဒီတုတ်တိမလား23 ကောင်းဒါယုံနာနှစ်ဖြာနာခန္ဓာခဏလေးခဏလေးခဏလေးခဏလေးရောက်ပြီရောက်ပြီကိုကြီးအောက်ရောက်သွားပြီအပေါ်ပြန်တက်လာအိမ်မှာဝိသုဒ္ဓိမလား23အဲဒီအဲ့ဒီဟုတ်ပြတာပဲခဏလေးနားထောင်နေနော်အိမ်မှာဒီဝိသုဒ္ဓိမလားကြတော့ဇံရအောင်မေတ္တာပို့နေဇံမရလည်းဘုန်းကြီးတို့ကုသိုလ်ဖြစ်မေတ္တာပို့လို့ရပါတယ်ပရမသုကိုယ်ခန္ဓာကိုအာယုံပြုပြီးယုံနာနဲ့ပြန်ငါခန္ဓာဆိုမယ်ဒုတိယက တရားကျင့်မှာယောဂီကခုတရားထိုင်နေတဲ့ပုဂ္ဂိုလ်အာယုံပြုပြီးဆုံးမဲ့ပုံတွေလည်းတွေ့နေရတယ်။ဒုတိယကမှတ်ချက်ရေးတာအဲဒီအာယုံပြုတဲ့ကဆွေမျိုးတော်တဲ့ပုဂ္ဂိုလ်လိန်တူလေးစားစရာပုဂ္ဂိုလ်တွေအဲဒီမျိုးပုဂ္ဂိုလ်အာယုံပြုရမယ်။ဆွေမျိုးတော်နေတော့သူ့မေတ္တာတမဖြစ်မှာဆိုလို့ဒါကုသိုလ်ဖြစ်ကတော့ပို့လို့ရအောင်။ပြီးတော့မှဆရာဆိုဆရာအာယုံပြုမိဘရှင်မိဘအာယုံပြုမိဘမရှိမိဘလို့လေးစားတဲ့ပုဂ္ဂိုလ်အာယုံပြုဆွေမျိုးသားချင်းတွေမိတ်ဆွေတငယ်ချင်းတွေ အဲ့လိုဖြည်းဖြည်းချင်းမချစ်မမုန်းတဲ့ပုဂ္ဂိုလ်ဆိုအိမ်မှာတွေ့လိမ့်မယ်ကိုမသိတဲ့ပုဂ္ဂိုလ်မရင်းနေတဲ့ပုဂ္ဂိုလ်မချစ်မမုန်းတဲ့ပုဂ္ဂိုလ်မုန်းစိတ်ဝင်နေဆိုကိုသူ့အတန်ကြရင်သူ့ယုံမြင်ဒေါသဖြစ်တာပေါ့မကျေနပ်တာအလိုမကျတာဒါမုန်းနေတဲ့ပုဂ္ဂိုလ်ရန်သူပုဂ္ဂိုလ်ဆိုကိုယ့်ဘောကိုယ်နဲ့ဆွေးနဲ့နှုတ်နဲ့အမြဲတမ်းဒုက္ခပေးနေတဲ့ပုဂ္ဂိုလ်ဆိုလိုတယ်ဘုန်းကြီးတို့စိတ်ထဲမှာကစိတ်ကလည်းအေးချမ်းနေရမယ်ကိုယ့်ရဲ့ပုဂ္ဂိုလ်လည်းအာယုံပြုနေရမယ် အဲ့ဒီလိုလေးဆိုပြီးအာယုံပြုနေပို့ပြီးတော့မေတ္တာပို့လို့ကောင်းတယ်တစ်ခုတစ်ခုကိုနှစ်ခေါက်ဆိုမယ်နော်ကဲဆိုယုံနာနပြာနာနပြာအာခန္ဓာဝုချန္ဒာကုသေဝါဒေဝါဒေယုံနာနပြာနာ သံဃာကိုကျင့်သွားခြင်းသာသီတရားကျင့်ပါယောဂီမှာ

ဒီပါနမြာဂုဏနာသုမာတာသိမြေပါဒီပါနမြာဂုဏနာနာသုမေဝါသေဝါစေသွေမျိုးညင်

Lấy xuyên tờ hờ Lô mơ Lô mơ Cánh lòng Lấy xuyên tờ hờ Lô mơ Lô mơ Cô sĩ kêu lại Rô ra xì Chim mô mơ Cô mơ Cô sĩ

တတ္တကိုသိနေပါစေ။ဒီရောတွင်မှာသာသာအန္တရာယ်သိနေပါစေ။နေပါစေ။တို့ရဲ့ရာတွင်မှာမြတ်တာတတ္တအန္တရာယ်ကိုသိနေပါစေ။တို့ရဲ့ရာတွင်မှာတွင်မှာမြတ်တာတတ္တကိုသိနေပါစေ။တို့ရဲ့ရာတွင်မှာမြတ် ညာနာအန္တာသိသိပါစေ။ဘုလိုရမအတ္တသန္တာကိုသိသိပါစေ။နိုင်ငံတို့နိုင်ငံများမှာညာတာတာအန္တာကိုသိသိပါစေ။ဘုနိုင်ငံတွေမှာညာတာတာ

आरु कौमे आरु आरु ါရီဝါဖယံ အဲတရားထိုင်ကြမယ်တရားထိုင်တော့ပရိကံရင်ပြုမယ်နော်ပရိကံလေးလိုက်ဆိုမယ်ပရိကံတရားထိုင်တဲ့ကစနစ်တကျကြောင်းဘုန်းကြီးတို့ပရိကံရင်လောက်အောင်နော်ပရိကံဆိုကြမယ်ပရိကံဆိုတော့ပရိကံဘာလို့ပြုပါလဲဘုန်းကြီးတို့ဒီဟာပါဇက်ကပြောတာတိတ်လွယ်မကြိုက်မကြိုက်လို့ပြောတာအထူးသဖြင့် ပညာရေးသူတော်ကောင်းတွေအရိယာသူတော်ကောင်းတွေကိုကပြောမှပြင်မခဲ့ရင်တော့ဒါအပြစ်တွေဖြစ်ပြီးတော့ကိုထိုင်တဲ့ကနှောက်ရှက်ဖြစ်တတ်လို့ကတော့တောင်းပါမယ်စိတ်ထဲကလေးနဲ့နဲ့ထားပြီးကတော့တောင်းပါမယ်နော်အလုံးလိုက်ဆုံးမယ်ရှင်ဖေယာအရှင်ဖေယာဒီတော်ဒီဒီတော်ဒီတန်မြာဆက်ဆက်မဆာ၍ဆက်ဆက်မဆာဆက်ဆက်မဆာ၍နေချင်းတီယနေ့ချင်းတီ ရတရားတန်ခါရတရားတန်ခါရတရားတန်ခါရှိရရဏသဗ္ဗာဝိပါစယသမာသမာပညာရှိအရိယာသူတော်ကောင်းများကိုပညာရှိအရိယာသူတော်ကောင်းများကိုကာယကံကာယကံဝစီကံ ပစီကံလောကံတို့ဖြင့်လောကံတို့ဖြင့်ဓမ္မကျุလုံမိခဲ့လျင်ဓမ္မကျุလုံမိခဲ့လျင်ဘလောပါယံဘလောပါယံသောမအဘာတိခြင်းဖျားသောမအဘာတိခြင်းဖျားသောလောက်ပဲဆိုတော့ဗျာကတော့လိုက်မယ်နော် ပြီးတော့ဘုန်းကြီးတို့ခန္ဓာကိုယ်နဲ့တက်ကိုအာမယ်ခန္ဓာကိုယ်နဲ့တက်အတဲ့ရွေချက်ကတော့ဖရာရည်တရားရည်တန်ခါရည်ဖရာတရားတန်ခါရည်အောက်မှာဖရာရှင်ရဲ့မေတ္တာတော်အောက်ကရုဏာတော်အောက်မှာအထောရင်တရားတော်တန်ခါတော်များရဲ့မေတ္တာတော်ကရုဏာတော်အောက်မှာအထောရင်အထောလို့ပို့ကောင်းတာပေါ့ဗျာဒါကြောင့်မို့ခန္ဓာကိုယ်နဲ့တက်လည်းအနှင်းချမယ်တစ်ခေါက်လောက်ပဲဆုံးမယ်နော်အရှင်ဖရာ ရှင်ဘုရားဤတော်သည်ဤတော်သည်တရားထုတ်နေသည်တရားအထုတ်နေသည်ချိန်ကာလအတွင်း၌ချိန်ကာလအတွင်း၌တပည့်တော်ဤအသက်နှင့်တပည့်တော်ဤအသက်နှင့်ခန္ဓာကိုယ်ကိုခန္ဓာကိုယ်ကိုသစ္စာဖျား၎င်း မြတ်စွာဘုရားမြတ်စွာဘုရားအား၎င်းကမ္မထံဆရာ၎င်းကမ္မထံဆရာအား၎င်းအနှင်းပါ၏ရှင်ဘုရားအနှင်းပါ၏ရှင်ဘုရားအဲတော့ညတော်ပြီစထိုင်နေထိုင်တဲ့ခါကျတော့ကိုကြိုက်တဲ့ဣရိယာပုကိုကြိုက်တဲ့ပုံစံနဲ့ထိုင်နေနေ ကျမ်းမြေမတိုင်းမဲ့မနေ့ကပြောခဲ့တယ်ပေါ့နော်ဒီမြခွေထိုင်လို့ရတယ်ကြုံကြုံထိုင်လို့ရတယ်ဒီမကြီးတွေကြိုက်တယ်လို့ထိုင်လို့ရတယ်ထိုင်တဲ့အခါကျတော့ဒီတော့တစ်ဖက်ကမထထထမထနဲ့ထထိုင်တွေးကြောလေးကြောလေးပြေးပြီးကြာကြာမထိုင်မထိုင်နိုင်ခါလေးကမမထခေါင်းလေးကလည်းမမထတချို့အသက်ကြီးတဲ့ဒီမကြီးခါနာတယ်ဒုနာတယ်ဒီကကြီးခုံလေးပေါ်ထိုင် ခေါင်းကလည်းမမှန်တယ်ကိုယ်ကလည်းမမှန်လေးထားတဝါဆိုဝိသုဒ္ဓိမညွန်တာတို့ဘာကမ္မနာတို့အထုတ်တဲ့စိတ်ကြည်လျောင်းဘုရားကုံတော်စပွားဘုန်းတို့ဘုန်းကြီးတို့ဘုရားရှိခိုးတာလေအဲ့ဒီကြီးကကျန်တဲ့ရှိခိုးတာနော်စိတ်ကြည်လျောင်းလို့ခိုင်းမနေ့ကအရဟံကုံတော်တစ်ခုပြီးသွားဒီနေ့အရဟံကုံတော်တစ်ခုပွားမယ်အသက်သမားများကဘုရားရုပ်ပွားတဲ့ဆူဆူကိုတက်တော်ထင်ရှားပြလို့အာယုံပြုရုပ်ပွားတော့တော့အဝိုင်းပွားနဲ့ပျောက်သွားလိမ့်မယ် ရောက်တိုင်းလိုက်ရှာစရာမလိုကိုစိတ်ထဲနှလုံးသားထဲမှာဂုံတော်တွေမပြတ်ဆင်ញင်ပွားများနေဖို့အရေးကြီးတယ်မျက်စိမိတ်ပါတာတာလေးမိတ်တာတာကြီးမိတ်လိုက်မျက်စိရောက်တာအရဟံအရဟံပုတ်လေးကိုခွဲမယ်အရဟကတပုတ်ဟံကတပုတ်အရဟံကိလေသာယံသူတို့ကိုရတ္တမဉ္ဇဉ်ဖြင့်ပေတတ်တော်မူပြီးသောမြတ်စွာဘုရား ရဟံကိလေသာယံသူတို့ကိုရတ္တမဉဏ်ဖြင့်ပေတတ်တော်မူပြီးသောမြတ်စွာဘုရားကိလေသာဆိုတော့ပူလောင်တဲ့စိတ်တွေပြောတာဘုန်းကြီးတို့စိတ်တွေတော့မှလောဘတွေအာကြီးလာမယ်ဒေါသတွေအာကြီးလာမယ်မာနတွေပူလောင်စိတ်ဆင်းရဲနေဘာနာဥပါပေတာယံသူပေါ့နော်ကိုမကြိုက်တဲ့ပုဂ္ဂိုလ်ကိုအများအားဒုက္ခပေးနေတဲ့ပုဂ္ဂိုလ်တွေ့ရင်စိတ်ဆင်းရဲ ကိလေသာစိတ်တွေကိုယ်တဏ္ဏဝင်လာရန်သူနဲ့တွေ့ရတယ်လို့ပဲဒုက္ခတွေဖြစ်တယ်စိတ်တွေပူလောင်ဘုရားရှင်ကဘောရိပင်နဲ့ဘောရိပင်ညောင်မင်းအောက်ဘောရိညောင်မင်းကြီးအောက်ဒုတိယဆိုတဲ့ပုဂ္ဂိုလ်မျက်ရှိစုပ်လှူဒန်းတယ်အိန္ဒိယဒလိထုံနှံဆင်လာရသူမျက်တွေခင်းပြီးတရားထုတ်တာများအဲ့ဒီမျက်ရှိစုပ်ကိုညောင်မင်းကြီးရဲ့ဘောရိညောင်မင်းကြီးရဲ့ရှေ့ဘက်အောက်မှာဖြန့်ခင်းပြီးတော့အဲ့ဒီပေါ်မှာထိုင်တယ် အာယုံမတက်ခင်လေးပေါ့လေမနေ့နှစ်နာရီကနေ6နာရီအတွင်းအဲ့ဒီတွင်မှာဓာတမညာအာသဝခရညာညာပုရိအာဆိုဘုရားကြီးတို့တရားကြီးတို့ယောဂီတို့အလုံးကြားဘူးပါတယ်အာသဝခရညာကိုပြောတာအဲ့ဒီညာရအာသဝခရညာအာသဝကုန်ခန်းတဲ့ညာပေါ့နော်အဲ့ဒီညာရအဲ့ညာရသွားတော့ကိလေသာတွေလုံးဝဖြစ်စီတယ် ပယ်တတ်ပြလိုက်တော့ဗောနောက်ထပ်ပေါ်မလာတော့အပူတွေငြိမ့်သွားတယ်ပူတွေငြိမ့်သွားတော့စိတ်ပူငြိမ့်ကိုယ်ကိုယ်လည်းငြိမ့်တာဗောဗျာအဲ့တော့ဘုရားရှင်အင်မတန်ကိုကြည်ညာကောင်းကြည်ညိုစရာကောင်းစိတ်ကလည်းအေးချမ်းကိုယ်ကလည်းအေးချမ်းတကယ်ကိုကြည်ညိုလို့ဖူးလို့မွားတဲ့ပုံကုံမျိုးဖြစ်သွားတယ်အဲဒါကြောင့်အရဟံခိတေတာယံသူတို့ကို ရတ္တမဉ္ဇဉ်ဖြင့်ပေတတ်တော်မူပြီးသောမြတ်စွာဘုရား ဘုံတော်ပေါ်မှာဂုံတော်တင်ညံလေးရလည်းပါတယ်ညံနဲ့ဆင်ញင်ပွားမှာပို့ပြီးတော့အဓိပ္ပာယ်ကလေးနဲ့အရဟံကိလေသာယံသူတို့ကိုရတ္တမဉ္ဇဉ်ဖြင့်ပေတတ်တော်မူပြီးသောမြတ်စွာဘုရား ရဟံကိလေသာယံသူတို့ကိုရတ္တမဉဏ်ဖြင့်ပေတတ်တော်မူပြီးသောမြတ်စွာဘုရားအရဟံကိလေသာယံသူတို့ကိုရတ္တမဉဏ်ဖြင့်ပေတတ်တော်မူပြီးသောမြတ်စွာဘုရား ရဟံကိလေသာယံသူတို့ကိုရတ္တမညာဖြင့်ပေတတ်တော်မူပြီးသောမြတ်စွာဘုရားဖြည်းဖြည်းမှမှလေးဂုဏ်တော်တွေကိုကိုယ်စိတ်တဲ့နှလုံးသားထဲမှာဉာဏ်နဲ့ဆင်ញင်တတိနဲ့အောင်းမိတာမှတ်ရတဲ့သူဘုရားဂုဏ်တော်ပါတယ်လို့ခေါ်တယ်ဒီလိုပွားတဲ့အတွက်ဘုန်းကြီးတို့အင်္ဂုတ္တမှာတိုက်ရမိတ်တာပါစိတ်တသံဘာဒနာထံစိတ်တွေကြည်လင်ပြီးရှင်လွန်ပြီးထက်သန်တယ် ဘယ်လို့ပဲလို့လို့ပြင်းနေညီငွေနေမလောက်ချင်ဘုန်းကြီးတွေလည်းတူတူပဲအကြောင်းကိုစိတ်ကိုပထမကြည်အောင်ငြိမ်းအောင်အေးအောင်လုပ်ရဖျားကုန်တော့အဲ့အကျိုးတက်ရမှုအကျိုးတက်တည်တွေရှိစေ ဘုရားကုံတော်ပွားမေတ္တာလည်းပွားမယ်နော်မေတ္တာပွားတယ်ဆိုတော့ကတော့ကိုယ်စိတ်တွေအေးအောင်ငြင်းအောင်လုပ်ရတယ်မေတ္တာပွားမယ်ဖို့ဒုတိယပို့တဲ့ပုဂ္ဂိုလ်အောင်ပြုမယ်မေတ္တာတော့အစာကလေးပို့မယ်နော်လုံးစုံများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပယံပိကိစင်ဝေငြိမ်းကြပါစေတတ္တဝါတွေအလုံးအာယုံပြုမယ်တတ္တဝါတွေအလုံးဘယ်လိုအာယုံပြုမလဲဆိုညအခါ လာမညတိတ်စင်နဲ့ညကောင်းငင်မောကျင်ကြက်တာနက်ခတ်တွေအများကြီးပေါ့ဗျာကြက်တာနက်ခတ်တွေဆိုဂျိုတွေပါပဲခွန်ကြီးတို့ကဘာလဲဂျိုတစ်ခုအဲ့ဒီဂျိုအားလုံးမှာရှိတဲ့တတ္တဝအာယုံပြုပြီးတော့လုံးစုံများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပယံပိကိစင်ဝေငြိကြပါစေကိုယ့်ရဲ့ငြိမ်းတဲ့အေးတဲ့စိတ်တွေစေလွတ်နေတဲ့ပို့လွတ်နေတဲ့သူကမေတ္တာပို့တယ်လို့ခေါ်တယ် ဒါကြောင့်မေတ္တာဘောကကိုယ်ကစိတ်အေးချမ်းမှထိရောက်တယ်စိတ်အေးချမ်းမှုမရှိမထိရောက်မေတ္တာပေးမေတ္တာရတယ်ဆိုဘုန်းကြီးတို့တွေကကိုယ်စိတ်တွေအေးချမ်းပြီသူများများများပေးကိုများများအေးချမ်းတော့ဗျာလုံးစုံများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပယံပိကိစင်ဝေငြိကြပါစေဒါပဲထထထထဖို့ပါ အနည်းဘုန်းကြီးတို့ညပိုင်းက32ခုထပ်သင်ထားပါတယ်အဲ့ဒီတမှာ5ခုလောက်ဆင်ញင်ကြမယ်ကေတာလောမနခာဒနာတသက်သောသဘင်အမွေလက်သက်ခြေသက်သွားအီဘုရားလက်ထက်ကတော့ကိုရင်လေးတွေဘေကုဏီမာလေးထေမာလေးလည်းပါတယ်ငငယ်နဲ့ရဟန္တာဖြစ်တဲ့အဲဒီအများကြီးတွေ့ရတယ် အဲ့ဒါဒီကမ္မထမ်းပဲဆင်ញင်ကြတာခေါင်းရိပ်တယ်ပြီးတော့ဝိပဿနာပြောင်းခေါင်းလည်းရိပ်ပြီးတော့သူတို့ရဟန္တာကုန်ဖြစ်ကုန်အဲ့ဒါဒီလိုပွားခဲ့ဘူးလို့ဖြစ်တာဒီလိုမပွားခဲ့ရင်မဖြစ်ပါဆဗင်းနေအာယုံပြုထားမယ်နော်ခေါင်းပေါ်မှာရှိသောဆဗင်းတွေသည်အစင်းနာဖြင့်၎င်းပုံသနာဖြင့်၎င်းဖြစ်တဲ့ကြောင်းရင် ဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်စရာမြန်နိုးပေါ်ရာ မရှိပါတကား အတိတ်သမားများတော့ဘုန်းကြီးဆိုတဲ့နောက်နောက်ကဒါလေးလိုက်ပြီးဆင်ញနှလုံးသွင်းဖို့အောင်သမားများတော့ကြားနေကြရှိတော့ရတော့ခေါင်းပေါ်မှာရှိသောဆပင်တွေသည်အစင်းနာဖြင့်၎င်းဘုံဒရာဖြင့်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်စရာမြတ်လို့ဝရမရှိပါတကားခေါင်းပေါ်မှာရှိတဲ့ဆပင်တွေဒီခေတ်ကပြုပြင်စရာမျိုးမျိုးဆပင်နဲ့အနီဆိုးစိမ့်ဆိုးဝါဆိုးပြဆိုး ဘယ်လိုပဲဆိုထားလို့နေဒီ7ဒီပင်ကျုပ်ပြီးစားစရာတွေတွေ့သွားစားကျင်စိတ်မရှိဘူးအော်ဂလီဆန်းလာဒါဘုရားကမိန့်တာမင်းတို့7ရင်အစင်းလည်းမကောင်းဘူးအစင်းမကောင်းလို့ဒီလိုဖြစ်တာစင်ကောင်းရင်ဒါ7ရင်နဲ့ဒီစားစရာရော့စားနေရဒီလိုဖြစ်တဲ့အတွက်စိတ်ကမတည်တည်စရာအကြောင်းမရှိဘူးအာမင်အနန္တ7ရင်ကမလျှော့ရင်နန်းလာတော့ပါဒီနဲ့ရှိုးရင်နန်းလာပါပဲ အနတ္တလည်းမကောင်းဘူးဒါကိုပြစ်မြအောင်ဆင်ញံပုံတရံတပင်နဲ့ဆိုရှည်ရှည်မျိုးမျိုးကြည့်လို့မကောင်းမိုက်ပုံးနဲ့လက်ထက်ဖြစ်တဲ့အကြောင်းရင်အစာတောက်တရားနဲ့ဖြစ်လာတော့ဆက်ပြီးအစာတောက်တရားပြင်းမဲ့ထိုင်းတော့ကြာကြာတိုင်းပုတ်သိုးတာဝမ်းနဲ့ရောက်သွားတယ်စာရင်နဲ့ရောက်သွားတယ်တညာလောက်နေပုတ်သိုးတာဒါကိုဝမ်းမီပါစကတေဆိုတာချက်တော့ ချင်းကြီးတစ်ပုံချင်းငယ်တစ်ပုံသွေးတစ်ပုံသားတစ်ပုံချင်းကြီးချင်းငယ်တွေအောက်ပေါက်ကထွက်သွားသွေးသားတွေကတစ်စစ်ဆပင်ဖြတ်လာပုတ်သိုးတတ်တဲ့အရာဖြစ်တော့ပုတ်သိုးတာပေါ့ဗျာထွက်လာတဲ့အနန္တဒါဖြစ်တဲ့အကြောင်းရင်းမကောင်းအနန္တလည်းမကောင်းဘူးဖြစ်တဲ့နေရာပေါက်တဲ့နေရာဒါဘုန်းကြီးတို့ခန္ဓာကိုမသေးခင်မှုနှစ်သက်နေတာသိရင်ဒီခန္ဓာကိုကြပေါက်လာတော့မြေမြေမြုပ်ပြီးတဲ့ကြောကအဲ့လိုလုံးဝအဆင်ပြေတယ် အဲကြောင့်ခေါင်းမောမှရှိသောဆပင်တွေသည်ဆင်းနာဖြင့်၎င်းဘုံတရာဖြင့်၎င်းဖြစ်တဲ့ကြောင်းရင် ဖြစ်ရရာဖြင့်၎င်းဘာမှနှစ်သက်စရာမြန်လို့ဘရမရှိပါရကတကူလုံးမှာရှိမြက်ခုံးမွေးမြက်တောင်မွေးဆိုင်သောတကူလုံးမှာရှိသောအမွေးတွေသည်ဆင်းနာဖြင့်၎င်းဘုံတရာဖြင့်၎င်းဖြစ်တဲ့ကြောင်းရင်ဖြစ်ရရာဖြင့်၎င်းဘာမှနှစ်သက်စရာမြန်လို့ဘရမရှိပါရက နိဗ္ဗာန်ကိုလို့ရင်ခန္ဓာကိုယ်ပြည့်ကိုမြင်အောင်ကြည့်ရတယ်ဒါကြောင့်မဆင်မြင်ရတော့ခါဒီလေဝိပဿနာထုတ်တယ်ဝိပဿနာဉာဏ်ဖြစ်ရင်တော့အပြည့်မြင်ပါတယ်ဝိပဿနာဉာဏ်မဖြစ်မမြင်ဘူးဒါကြတော့မြင်လွယ်တယ်ဗျဘုရားလိုအပ်လို့ခိုင်းတာဒါတိပ္ပံသုံးမှာတိုက်ရိုက်ပါပါတယ် နောက်လက်သေးတွေခြေသေးတွေဖေရတော့တပုံနဲ့ချုပ်ခိုင်းတာဘုန်းကြီးတို့ကတော့ဒီခေတ်ဒီကာလလက်သေးလည်းတာကြတာမြို့သားမြို့သမီးကိုခြေသေးလည်းတာကြတာခုခြေသေးတို့ခြေသေးလက်သေးတို့လက်သေးဒါရိုက်အာယုပြုပြီးဆင်ញင်ပို့ပြည့်မြင်တယ်လက်သေးတွေသည်စိနာဖြင့်၎င်းဘုံဒရာဖြင့်၎င်းဖြစ်တဲ့ကြောင်းရင်းဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်เสียမြတ်လို့ဘုရားမရှိပါလေကောင် ခြေသည်ရေသည်အစင်နာဖြင့်၎င်းဗုဒ္ဓရာဖြင့်၎င်းဖြစ်တဲ့အကြောင်းရင် ဖြစ်ရာရာဖြင့်၎င်းဘာမှနစ်သက်ဆရာမြတ်တို့ဘုရားမရှိပါနဲ့ကောင်သွားတွေသွားတွေအနေတိုင်းစားတာဒါတော့သွားတွေဘလောက်တိုက်တဲ့ပြပါတာပါ သွားတယ်ဘယ်လောက်သွားဆောင်နေသွားသွားတန်ရှင်းတန်ရှင်းနေတိုင်းစားတော့နေတိုင်းကျပတ်သွားရည်တည်စေနာပြန်၎င်းဘုံဒရာပြန်၎င်းဖြစ်တဲ့ကြောင်းရင်ဖြစ်ရာရာပြန်၎င်းဗာမနိတ္တဆရာမြတ်တို့ဝေယမရှိပါလေကသွားဆိုသွားကိုအာရုံပြုပါသွားကိုစိတ်ထဲမှာမြင်အောင်ကြည့် တကူလုံးမှရှိသောရေရူရေပါတွေသည်စိဏဖြင့်၎င်းပုံသဏ္ဍာန်ဖြင့်၎င်းဖြစ်တဲ့ကြောင်းရင် ဖြစ်ရရာဖြင့်၎င်းဘာမှနှစ်သက်ဆရာမြတ်တို့ဘောရမရှိပါတကားတကူလုံးမှအသားရည်နဲ့ဖုံးလွှမ်းထားဝက်သားတွေတုံးတက်သားတွေလို့အဲ့ဒီအပေါ်ရအဲ့ဒီသားရည်တွေအောက်ထားနောက်ဝိတ္တရိမကဘာပြောသွားလဲဆိုတော့ခန္ဓာကိုယ်ကြီးဟာအတွင်းထဲအပြင်ထုတ်အပြင်ကအတွင်းထဲသွင်းလိုက်မယ်ဆိုရင်တော့ ကိုပစ္စည်းနဲ့ကိုကို ခွေးမစားကြီးမဆောင်ဒုက္ခကြီးမနေဆောင်မောင်းရမယ့်အခြေအနေရှိတယ်ပြောတော့အတွင်းနဲ့ကလေးစားတွေထုတ်လိုက်တော့တတ်တော်ရဲ့စားကြမှာပဲတကုလုံးမှရှိသောရေလူရေပါတို့သည်အစင်နာဖြင့်၎င်းဘုံဒရာဖြင့်၎င်းဖြစ်တဲ့ကြောင်းရင်ဖြေရရာဖြင့်၎င်းဘာမှနှစ်သက်ဆရာများနိုးဝေရမရှိပါတကား နိဗ္ဗာန်ကိုလိုချင်ခန္ဓာကိုယ်အပြစ်မြောင်ကြည့်ခန္ဓာကိုယ်အပြစ်မြင်မှမချစ်ခင်မချစ်ခင်မှဒီခန္ဓာကိုယ်တွေ့တောင်းမှုဆွဲလောင်းမှုတွေယော့နေပြီးဒီခန္ဓာကိုယ်ကြီးကလွတ်မြောက်လွတ်မြောက်ကြောင်လောက်တာ။အော်ဒီခန္ဓာကိုယ်ကြီးရလားဘာတကူမှကောင်းတာမရှိပါလား။ဒီလိုမြင်အောင်ကြည့်ရ။ဘုန်းကြီးတို့လည်းသူများသင်ပေးနေကိုယ်ကိုယ်တိုင်မကျင့်ဘာမှမမြင်ဘူး။ကိုကျင့်မှကိုရတာနော်ဒါမှတ်တာ။ ဖရာအေးပတ်တိကောသူတရားလာအထုတ်ကြည့်လဲအာမခံတယ်အထုတ်ကြည့်ဘာရမလဲတန်တေတိက ကိုယ်တော်ကိုယ်တိုင်မျက်မှောက်သိသွားမယ်ကိုယ်တိုင်ရှုကျင်ကိုယ်တိုင်ခန္ဓာကိုယ်ရဲ့အပြည့်မြင်တော့ဗျာဟောငါခန္ဓာကိုယ်ရဲ့ဒီကုမှကောင်းတော့မရှိပဲဒီလိုမြင်လာဒီတော့ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့စိတ်ရှင်းရဲစရာတွေမရှိတော့ဘူးပေါ့ခန္ဓာကိုယ်ဤတဘာဝမြင်တိုင်း ပြီးတော့မှတခြားကမ္မဋ္ဌာန်းဆင်အားထုတ်မယ်အာနာပါနာအာတာနဘောအာနာပါနာအထုတ်ဉာဏ်နဲ့ဓကမ္မဋ္ဌာန်းအာတာနဘောဓကမ္မဋ္ဌာန်းအထုတ်အတုကစားကြနည်းနည်းလေးအာရုံနဲ့မစေကအောင်လုပ်ရမကခင်တော့ကြောင်းကြဆိုင်ပေးရစာပဲတော်တော်နမကတတိလေးကောင်တင်ပေးတွန်းပေး ကတ်သွားပြီဆိုရင်တော့အလိုက်တင်လေးကြည်ရတယ်နော်ကတ်သွားရင်လည်းကြောင်းကြဆိုင်သွားခြင်းနဲ့ပို့ဖို့သွားတယ်မကတ်ခင်တော့ဘုန်းကြီးတို့တွေနည်းနည်းလေးကြောင်းကြဆိုင်ပေးကတ်အောင်လုပ်ကတ်သွားပြီဆိုဒါလေးအလိုက်အလိုက်တင်လေးကြည်ဝင်လေထွက်လေဝင်လေထွက်လေဒါလေးကြည် ရှင်းနိုင်ထွက်ပြီးသားရင်နော်ဟိုရတရားနာကြောင်းမနေ့ပိုင်းကတော့အလုပ်ပေးတရားပေါ့ပြီးတော့ရှေ့တန်းတွေလည်းမိုးချုပ်လာတော့ပြီးတော့အိတ်ကြဒီလုပ်ပေးတရားနာမယ်နော်လုပ်ပေးတရားမနေ့ကအနာဘာနာလည်းပြောပြီးသားပြီသမခါစားတော့ဘုန်းကြီးတို့ဒီခန္ဓာကိုယ်ကြီးမှားတာပေါ့နော် သတိပဋ္ဌာန်၄ပါးရှိတယ်ဟောဒီခန္ဓာကိုယ်ကြီးမှာမှတ်လို့ကာနုပဒနာလို့ခေါ်တယ်ခန္ဓာကိုယ်ကြီးမှာဖြစ်လာတဲ့ရုပ်တရားနံတရားတွေပေါ့ဗျာရုပ်တရားတွေပေါ့ရုပ်တရားပေါ်မှတ်နေရင်ဒါကာနုပဒနာခန္ဓာကိုယ်ကြီးမှာထိုင်မှတ်နေတဲ့ခံစားတာလေးတွေမှတ်တာလည်းရှိတယ်အဲဒါကြောင့်ဝေနာနုပဒနာပြီးတော့စိတ်တွေပေါ့ဘုန်းကြီးမြင်နေမြင်သိစိတ်အတန်နေနားထောင်ကြားသိစိတ် အနံ့အာယုအနံ့သိစိတ်ရှားနေရှားသိစိတ်တရားယောဂလာထင်ထိသိစိတ်ပေါ့မျက်စိမိတ်နားပိတ်ပြီးဘုန်းကြီးတို့မှတ်နေတော့အတွေးစိတ်တွေရှိတယ်ဒီအတွေးစိတ်တွေမှတ်နေစိတ်တ ानु ပဒနာလို့ခေါ်တယ်သင်ညာနဲ့သင်္ခါရဒီခန္ဓာနှစ်ပါးကိုမှတ်ရင်တော့ဓမ္မ ानु ပဒနာဓမ္မ ानु ပဒနာပဲနော်နှစ်ပိုင်းခွဲတယ်ဘုန်းကြီးအခုတော့ဒီလောက်ပဲမှတ်ထားသမဂ္ဂသာတော့ဘုန်းကြီးတို့လည်းဒီတိုင်းပါပဲကာနုပဒနာပိုင်းက14မျိုးရှိတာတရားတော့ရွေးချယ်စရာတော့ အာနာပါနာနဲ့တာကမထမယ်အာနာပါနမှန်ဒီကိုဘုန်းကြီးပြောခဲ့ပြီညာသောအပြင်စိတ်အတွေးကြံစီစိတ်ကူးတွေများတဲ့ပုံကုမျိုးဆိုအာနာပါနာပုံကောင်းတယ်အာနာပါနာကမောဟဇယိုက်ဆိုတာဒီအတွေးကြံများတဲ့ပုံကိုယ်တွေဝိတ္တဇယိုက်တို့တန်တရားရှိတဲ့ပုံကိုယ်တွေဝင်ဝိဝိသိကိစ္စဟောတန်တရားရှိတရားတန်တရားရှိစိတ်ပြန့်လွတ်မှုများတဲ့ပုံကိုယ်တွေအတွေးကြံ ဝိတက်ဆက်များတဲ့ပုံကိုယ်တွေဆိုအာနာပါနနဲ့တင့်တော်တယ်ဆိုဘုရားတရားမိတ်တာအဲကြောင့်အများပြင်းတော့လူငယ်တွေဆိုဘုန်းကြီးတော့အာနာပါနရှုစေခြင်းနဲ့ဒါမှအတွေ့အကြံတွေရသွားပြီးပညာရေးဆိုပညာရေးတစ်ဆိုင်မှမှသွားနိုင်ကြီးတဲ့ပုံကိုယ်တော့ကိုယ်ရဲ့တင့်တော်တာရွှေ့နိုင်ပါတယ်ဒါကမထမို့ဓာတ်ဆိုတာကသူ့တဘာဝတိုင်းသူဆောင်ပြနေတာဓာတ်လို့ခေါ် ဘုန်းကြီးကိုညပိုင်းကြတယ်ထပြောပါမယ်ခုတော့တာမန်ပဲမှတ်ထားမယ်နော်ဓာတ်က၄မျိုးရှိတယ်ပဒဝိတအာဘောဓဒေဇောဓဝါယောဓပဒဝိတဆိုတာဓမ္မကြီးတို့ဘုန်းကြီးတို့ခန္ဓာကိုဒကာကြီးတို့ဘုန်းကြီးတို့ခန္ဓာကိုကံကြည့်လို့လေဒီလိုဒီလိုဓာတ်ကိုမြောက်ပြီးတော့ဆောက်ကြည့်လို့တာတာလေးဆိုရင်ပျော့ပျော့လေးပြနာနာဆိုရင်မာမာလေးဒီခန္ဓာကိုပဲဒီခန္ဓာကိုယ်ကြီးထိုင်စားမှာတော့ပျော့ပျော့တွေ့တယ်ကြားလိုက်မားလာတာ မာတဲ့သဘောလည်းပထဝီဓာတ်ပြော့တဲ့သဘောလည်းပထဝီဓာတ်ပဲပြီးတော့ကြမ်းတဲ့သဘောချောတဲ့သဘောဘုန်းကြီးတို့ကိုယ်သွားဒီသွားထိတ်ကိုရှာနေဖို့ကြံ့ကြံ့ကြီးတွေ့ဟောဒီပစောင်းကိုရှာနေဖို့ချောချောတွေ့ကြမ်းတဲ့သဘောလည်းပထဝီဓာတ်ချောတဲ့သဘောလည်းပထဝီဓာတ်လေးတာပေါ့တာဒီမကြီးတို့ဘုန်းကြီးတို့နည်းနည်းအသက်ရွယ်ကြီးလာရင်လေအာထိုင်ရတာထားတာ လေးလာခန္ဓာကိုယ်ရအဲ့ဒီလေးတဲ့သဘောပထဝီဓာတ် ကျမကြီးကောင်းနေငယ်တော့ဆိုပေါ့လို့တွက်လို့လက်လို့အဲ့ဒါမျိုးဆိုရင်ဒါပထဝီဓာတ်ပါလေးတဲ့သူကပထဝီဓာတ်ပေါ့တဲ့သူကပထဝီဓာတ်ဓာတ်ကိုရှုမှတ်တဲ့ပုဂ္ဂိုလ်ဒီသဘောလေးတွေအရင်သိထိုင်ကောင်းအဲ့ဒါမှကိုယ်ရှုမှတ်တော့ပိုးစင်ပြီပထဝီအာဘောဆိုယိုစီးတာပေါ့ဗျာဘုန်းကြီးတို့မျက်ရည်တွေယိုထွက်နေတယ်ခြင်းငယ်တွေယိုကြနေချွေးတွေယိုထွက်နေတယ် ပြီးတော့ခါကျတကူလုံးကဗာပြက်လို့ချွေးတွေယူထွက်နေတယ်တကူတယောက်ထိကြိုက်သွားသွေးတွေယူကြတယ်သေချာဘောကဒီပါဇက်ထက်မှာတည်ရည်တွေရှိတယ်တဖုံးရင်မအာရုံပြုလိုက်တည်ရည်တွေအများအားယူနေဒါအဘောဒရဲ့သဘောတွေပဲဖွဲ့စည်းတယ်ဆိုတာလုံးခဲတဏ္ဍတွေ့ရတော့ဓမ္မပြုတ်ဖုံးလို့ခုဒီမှာသင်္ကန်းကြီးနဲ့ထောက်တာတော့အလုံးခဲကောင်းချင်းတို့ကြီးလို့လုံးခဲတဏ္ဍပုံတဏ္ဍတွေ့ရတာဒါဖွဲ့စည်းတဲ့သဘောခေါ်တယ် အဲ့ဒါတော့ဘာဥမာပေးလဲဆိုဒီဓမ္မကြီးတွေကပုံနာလဲပါတယ်တချို့ဓမ္မကြီးဒကာကြီးတွေလည်းဟင်းချက်ဝန္ဒနာပိုင်ပို့သိတယ်ဂျုံမုံတို့မုံမုံတို့အမုံလေးတွေရှိတာဒါရေးနဲ့လုံးခက်လိုက်တာဟောဒီခန္ဓာကြီးကအဲ့ဒီတိုင်ပဲဗျသေသွားရင်လေဒီအရေးတွေထွက်လာပြီ6ပါ6သွားပြီနောက်အမုံဖြက်သွားတာကြာကြာထားလေအမုံဖြက်တာရေးနဲ့လုံးခက်တာဒါလုံးခက်ပုံသဏ္ဍာန်တွေဒါဖွဲ့စည်းတဲ့သဘောပဲအဘောဓသဘောကဖွဲ့စည်းတဲ့သဘော ယိုစီတဲ့သဘောတေဇောတသဘောပူတဲ့သဘောအေးတဲ့သဘော ထိုင်မှနေအခဏကပူလာနောက်တော့ပြန်အေးကြသွားချို့ကြတယ်တကုံလုံးကြီးပူနေတယ်အဘိုးတို့မလေးရှားယောဂီတယောက်ကရှောက်ဖူးတယ်အသက်30ဝန်းကျင်လောက်ယောဂီမလေးဝါဝါလေးပါတယ်သူကဉာဏ်နဲ့ကမ္မဋ္ဌာန်းဆရာတွေသင်နေနေသူ10နှစ်လောက်အားထုတ်တယ်ဘာမှတုံးဆိုဆရာတော်တဲ့ခဏကြီးကပူတယ်တဲ့ပူတော့ပူတယ်ပူတယ်မှတ်တယ်မခံနိုင်ဘူးတဲ့ အဲသူနောက်ရောက်နေမေးရအခုလည်းဘုန်းကြီးတခါလေးယောဂီလေးတွေမေးရဘာလို့တော့နောက်ရောက်ရာစုံနေသိအောင်ဘုန်းကြီးတို့ဒီအလောက်ကံဂုံရှိတာမရှိတာအဲ့ဒါသိဖို့မဟုတ်ဒီယောဂီတရားတိုးတက်ဖို့အတွက်နောက်ရောက်အလောက်ကံသိထိုင်ပို့ပြင်လို့သင်ပေးရတာလွယ်တယ်ဗျအဲ့ဒီကြီးကကျန်တယ်မေးတာအဲ့တော့သူအာဒီတော့မှတ်နေကြာပြီတဲ့10နှစ်လောက်ရှိပြီမှတ်လေပူလေမှတ်ဟဲ့အဲ့ဒီလိုမဟုတ်ဘူး ဓကမထမှတ်တဲ့ပုဂ္ဂိုလ်ကပူတာကိုမှတ်နေပူတတ်တယ်ပူတယ်ပူတယ်မှတ်လေပူတယ်ပူတယ်မှတ်လေပူတယ်အဲ့လိုမျိုးဖြစ်နေနောက်ကြမှတ်တာနော်လို့အဲ့ဒီလိုမမှတ်ရအောင်တိတ်ပူလာရင်အေးတဲ့နေရာဆိုင်ရတယ်နော်မှတ်တာနော်အခုလည်းတူတူပဲယောဂီတွေမှတ်တာတိတ်ပူလာရင်ပူတယ်ပူတယ်ဆိုရတာရပြီးအေးတဲ့နေရာလေးကြည့်ရဘယ်နာအေးနေလဲအေးတဲ့နေရာခေါင်းပေါ်မှာအေးနေသလားဘေးမှာအေးနေသလားအေးတဲ့နေရာလေးစိတ်ကဆိုင်တယ် အေးတယ်အေးတယ်အေးတယ်ကြည်လိုက်အေးအပူအေးညီမြသွားတယ်သိအေးလို့ရင်ပူတဲ့နေရာလေးကပ်မှမယ်ဒါလေးမှတ်ထားနော်ဓကမတာညှိပေးရမညှိတရင် तू ကမတွတ်တတ်ဘူးခုနကလေးမလေးအဲ့လိုနဲ့ကြာကြီးဖြစ်တယ်ဟုတ်မယ်လေးလာရင်ပေါ့တဲ့နေရာကြည့်တခါရခဏလို့ရသိလေးပြီးမတုံမလုံနေအောင်ဖြစ်တယ်အဲ့ကကြပေါ့တဲ့နေရာကြည့်လိုက်ဥမာဒီလိုပေါ့တဝူးတယောက်ကိုလက်ညှိုးလေးရခေါ်လိုက်တယ်ဘယ်သူလာပါဦးဆိုဒီလိုလက်ကပေါ့နာ အဲ့လိုပေါ့တဲ့နေရာလေးကြည့်လိုက်ပေါ့တယ်ပေါ့တယ်ပေါ့တယ်မှတ်လိုက်အဲ့လေးတာညီမျှတာအဲ့ကြမှာငုတ်ကမထမ်းပြန်သွားတယ်နော်ဒါလေးမှတ်တာအဲ့တော့ဓကမနမှတ်တဲ့ဘောအဲ့ဒါလို့တယ်အဲ့တော့ဒေဇောတသဘောပူတဲ့သဘောအေးတဲ့သဘောဒါမျိုးမှတ်မယ်နော်ဝါယောဒသဘောကတွန်းကန်တဲ့သဘောထောက်ထားတဲ့သူကတွန်းကန်တဲ့အသက်ရှူသွင်းလိုက်တယ်လေတွေတွန်းကန်ဝင်သွားတယ်ပေါ့ဗျာဖောင်းနေပိန်နေဆိုတာဒီတွန်းကန်တဲ့သဘောမှတ်တာအဲ့ဒါလေးမှတ်တာ ကျိုးယောဂီများကဖောင်းတဲ့ပိန်နဲ့အဆိုပဲသိတယ်ဘာလို့သိအောင်မှတ်မယ်မသိဘူးပေါ့အဓိကဝါယောဓာတ်ကိုမှတ်တာဒါလေးမှတ်တာဝါယောဓာတ်ကတွန်းကန်တဲ့သဘောထောက်ထားတဲ့သဘောအခုဘုန်းကြီးခန္ဓာကိုယ်မှတ်မှတ်ကြည့်ဟောကုဏကဝါယောဓာတ်စေတစာဝါယောဓာတ်ရအားနဲ့တော့ကောင်းအောင်ဒီလိုငိုက်ကြတော့အလေဘောလုံးလေထိုးထားတယ်လို့ဘောလုံးလေရောသွားရင်ဒါကြုံကြတော့ကောင်းကြီးကဒီလိုပဲဒီထောက်ထားရတွေကလွတ်ထွက်သွားရင် ခေါင်းကဒီလိုညွတ်ကြခေါင်းကိုယ်ကလည်းဒီလိုညွတ်အဲ့ကြတော့ဒီလိုပြန်ပြန်ပြီးမှတ်မှတ်ပြီးဓာတ်တဘာဝ12မျိုးရှိတယ်ဓာတ်တော့အဲ့ဒီဓာတ်သဘောတွေတချို့နည်းကြတစ်ခုချင်းကြည်ခိုင်းတယ်ချို့ကြတော့ဝါယောတောက်ကိုကြည်ခိုင်းတယ်ဝါယောတောက်ဆိုဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဒါလေးကြည်ခိုင်းအဲ့လိုကြည်တဲ့အခါကျစိတ်ကိုအတွင်းနဲ့ထားမကြည့်နဲ့နော်ခုဒီအနောက်တန်းတွေဆိုပြိပ္ပစစားရင်စားပြီးမစားသေးဘူးဆိုရင်စားပြီးတဲ့ချိန်အပေါ်ကနေ ဗိုက်ကြီးကတင်းနေရင်ပေါ်ကြီးလို့ဘာမှမမြင်ဘူးချုပ်ပုဂ္ဂိုလ်တွေကလို့မကြည့်တတ်တော့ဆရာတော်ဖောင်းပင်ပြောင်းနေတယ်ပြောင်းနေဖောင်းပင်ပြောင်းသေးသွားမှာပေါ့ဗျာလို့စားတာသူမပြောင်းဘူးဗျာလို့တွင်းနဲ့ထားကြည့်ရတယ်နော်အပေါ်ကနေကြည့်တာဟုတ်ဘိုက်ကတင်းနေတော့သူကဖောင်းတာပိန်တာမတွေ့ဘူးအဲ့ဒါဖြစ်တာသူကဖောင်းပင်ပြောင်းနေဟဲ့ဖောင်းပင်ပြောင်းသေးသွားမှာပေါ့လို့ဘုန်းကြီးကစားတာအဲ့ဒီခါမျိုးじゃဘိုက်ကြီးကတင်းနေလို့ချင်းစိတ်ကဝမ်းပိုက်တဲ့ထားကြည့်ရတယ်နော်သူကသူဘလို့ဖြစ်ဖြစ်ဝမ်းမဲ့တဲ့ထားခြင်းတွေက တွန်းသွားတဲ့သဘောလေးပြန်ရော့သွားတဲ့သဘောလေးဒါတွေ့နေမယ်ဖောင်းနေဆိုတာအဆိုပဲတကယ်သိစေချင်တာကတွန်းကန်တဲ့သဘောလေးရော့ကြတဲ့သဘောလေးတွန်းကန်တော့ဒါလေးအသာလေးကတ်ကြည့်နေအောင်အဲတော့သူတို့အဲ့မှာတော်တော်များများကနားမလည်တာကဖောင်းနေပိနေဆိုလေကိုဒီလိုပဲရှင်းတော့ပဲအများအားဖောင်းနေတယ်မဟုတ်ဘူးလေကိုကြည့်တာမှတ်တာလေးရဲ့သဘာဝတခါတလေဒီလို ရှင်းနောက်သွားရင်သွားနေမယ်တခါတလေထက်အောင်သွားရင်သွားနေမယ်လေးဖြစ်တဲ့အတိုင်းပဲလိုက်ကြည့်ရမယ် ခါလေအကဒေါင်ပေါ့ဒီလိုသွားနေတယ်အဲ့ဒီတိုင်းပဲလိုက်ကြည့်နေခါကြရှင်းနောက်သွားမယ်ခါကြတော့ဒီလိုလဲနေတာတဲ့စိတ်ကိုလို့ခါကြလည်းမြန်းနေဖဖဖဖဖနဲ့ဒီလိုမြန်းဒီခါကြလည်းဒီလို cross သွားနေတာနေဖြစ်တဲ့အတိုင်းလိုက်ကြည့်ရတယ်ဒီခါလေရုံးရဘလို့ထင်လဲသူအသေးမှတ်တာတော့ဘောင်းနဲ့ပိန်နေဒီလိုမဟုတ်ဘဲနဲ့ကြားပုံစံမျိုးတွေ့လာမှားနေပြီအဲ့ဒါဖြက်ဖြက်ပြီးတော့ကိုဖြစ်ချင်တဲ့အတိုင်းလိုက်ဖြစ်အဲ့ဒါမှားတယ်နော် ဘုန်းကြီးကဒီ၄ရက်တဘာဝလိုက်ကြည့်မှာ၄ဘယ်လိုသွားလဲလဲနေလဲနေတဲ့အတိုင်းကြည့်မြန်းနေမြန်းနေတဲ့အတိုင်းကြည့်ဒါပဲအဲ့တခုမှထားဖို့ရာကလဲနေတာလို့မြန်းနေတာလို့ဆိုရင်အဲ့ဒါကတ်မကြည့်နဲ့ဥပမာပန်ကာဘောဗျာအခုဘုန်းကြီးခံနေတဲ့ခါရုပ်ဓမ္မရုပ်မမြင်အောင်ပန်ကာလဲနေတဲ့နောက်လိုက်ကြည့်မူးမှာပဲဘုန်းကြီးကိုယ်တိုင်ကြုံမှုတယ်ရန်နဝရသာမန္တလေးမှာသွားအထုတ်တယ်အာအဲ့ဒီ ဒီလေးတစ်ခုတည်းကတ်ကြည့်နော်ရုပ်ရှင်ကြည့်သလိုမျိုးစုံတွေ့တာအဲ့မှာဘုန်းကြီးကတ်ကြည့်ဘူးလေအဲ့ဒီချိန်တော့အာဒီလိုဒီလိုမြန်မြန်မြန်မြန်လောက်နေဒီလိုလဲလဲနေတာကမ္မဋ္ဌာန်းဆရာရောက်တယ်ကမ္မဋ္ဌာန်းဆရာအဲ့ဒါကတ်ကြည့်ဆိုအဲ့ဒါကတ်ကြည့်လိုက်အံလိုက်တပတ်လုံးလုံးဘုန်းကြီးဒုက္ခကိုဖြစ်လို့မာဇီနီကအဲ့ဒီဟာတွေကြဖြစ်တဲ့အတိုင်းမှမမှတ်ရအောင်အตาလေးကတ်ကြည့်နေရဖြစ်တဲ့အတိုင်းမှတ်ရင်လဲလဲလဲလဲမှတ်ရင်ဟောမူးပြီးထိုးရမယ်မြန်မြန်မြန်မြန်ကတ်လိုက်အံတာပဲ ဘုန်းကြီးတစ်ပါးလုံးဒုက္ခရောက်တယ်။နောက်မှကမ္မလန်းဆရာတစ်ပါးပြင်ပေးလို့အဲ့ဒီကိုပန်ကာလဲနေတာမျိုးကိုကတ်မကြည့်အောင်လဲနေတာအပေါ်ကနေစီကြည့်ပြီးုံနဲ့တိထားလိုက်။ဒီလိုတွေမြဲမြဲမြဲမြဲဖြက်လွယ်ပြီးအသားလေးဘေးကနေရုပ်ရှင်ကြည့်သလိုအသားလေးကြည့်နေတယ်။အတိလေးကတ်ထားတယ်ဒါပဲ။အဲ့ဒီဆက်ကဟိုရောမကြည့်နဲ့ကတ်မကြည့်နဲ့ပြီးုံနဲ့တိထားဒါလိုလုံးလောက်တယ်။ခုနကလိုလဲနေတာလည်းဒီတိုင်းပဲ။သူ့သူလဲနေပဲစီတကူကလိုက်မလဲနဲ့ အတိလေးကကြည့်အဲ့လိုမှတ်ထားမယ်နော်ဒါဓကမနာအထုတ်တဲ့ပုဂ္ဂိုလ်အရေးကြီးတယ်အဲ့လိုမှတ်ထားပြီးတော့ဝါယောဒဖောင်းတဲ့ပင်နဲ့မှတ်တဲ့ပုဂ္ဂိုလ်များဝါယောဒကိုကြည့်တယ်လို့မှတ်ထားပါဝါယောဒဆိုအာကောင်းတဲ့နေရာပုံမယ်အာကောင်းတဲ့ပုံစံတိုင်းတွေ့မယ်အဲ့ဒီဖြစ်တဲ့အတိုင်းလိုက်ကြည့်တခါတလေရငယ်ငငယ်တော့ကလေဘုန်းကြီးတို့ငငယ်တော့ဒီမှာဒီလိုလေးငယ်တွေကအဲ့လိုလဲသွားတွေ့တတ်တယ်လူကြဖောင်းပင်ပြောက်ပြီးပြောက်ပြီးတော့ငယ်လေးရောက်သွားသူကသတိမနာဘူး ဘာဖြစ်လဲဆိုတော့အဲ့ဒီငယ်တွေကလိုက်ဖြက်ဖြက်ပြီးတော့ one byte ပြန်ပို့အဲ့လိုတွေရှုပ်တာအဲ့လိုမလုပ်အောင်နော်ဝါယောဒကြည်တယ်လို့နားလည်ထားပါဝါယောဒသဘောက तू အကောင်းတဲ့နေရာပေါ်မယ် तू ဖြစ်ချင်လို့ဖြစ်မယ်ဖြစ်တဲ့အတိုင်းအသာလေးကြည်နေပေါ့ငယ်လေးပေါ်ငယ်လေးကြည်ဒီကလေးထူးဆန်းတာလေကလက်မှာသွားပြီးတော့တွေ့ခြင်းလေးတွေ့တတ်တယ်လေကိုကြည်တာဝါယောဒဆိုတာအကောင်းတဲ့နေရာပေါ်လာဒါလေးမှတ်တာနောက်တစ်ခုက ဝါယောဓာတ်တို့မြည်သည်ဘယ်တော့မှသူတစ်ခုတည်းမဖြစ်ဘူးကြံတဲ့ဓာတ်ကြီးလေးပါးနဲ့တွဲဖြစ်နေဓာတ်ကြီးလေးပါးနဲ့တွဲဖြစ်နေတော့ကြံတဲ့ဓာတ်သဘောတဘာဝတွေလည်းသိနိုင်တယ်အကဥပမာဘုန်းကြီးတို့ဝမ်းပိုက်ပဲကြည့်အောင်ဖောင်းနေပိန်နေနော်ဖောင်းနေဆိုတုံးကန်တဲ့သဘောကြည့်တယ်တုံးကန်တဲ့သဘောကြည့်နေတခါကျလေးတဲ့သဘောတွေလည်းတွေ့ကပိုက်ကြီးပြည်နေတယ်လေးပြီးတွန်းကန်တယ်ပူတဲ့ຢာစီဆိုဘာဖြစ်လဲပူပြီးတော့တွန်းကန်တယ် ဒါတည်းပူတွန်းကိုင်းနဲ့ချွေးတွေပါယုတ်ထွက်လာယုတ်စီးတဲ့သဘောတွေလည်းသိတာအဲ့လိုပေါ့တမာရီအကောင်းလာများများမြင်တယ်တမာရီအားနေသေးရင်တော့တခုလောက်တော့မြင်အောင်ကြည့်ပေါ့ဗျာဓာတ်သဘောတဘာဝနော်ဓာတ်တဘာဝတွေမြင်အောင်ကြည့်ရဓာတ်တဘာဝမြင်ရင်ဟောဥဂောတိတဆိုတဲ့ပိုက်ကြီးလည်းပျောက်သွားကျန်တဲ့တဘာဝတက်တက်ပဲဒါမြင်အောင်ကြည့်ရနောက်မှငါဘိုက်အမှတ်ထားလဲငါသိတာလဲငါခံစားတာလဲငါအဲ့လိုမျိုးဖြစ်တတ်တယ် တဘာဝမြင်သွားရင်တော့ခုနပညာတည်းပျောက်သွားတော့ဗောဗျာငါသူဘယောက်ျားမိန်းမပညာတည်းပျောက်သွားပရမတ်မြင်တယ်အဲ့ဒီပရမတ်အရှိတရားတွေကိုမှအနေစာဒုက္ခနာတမြောင်မှတ်မှဝိပဿနာလို့ခေါ်တယ်ဒါလေးမှတ်တာဗောနော်အဲ့တော့ဝါယောဒမှတ်တဲ့ပုဂ္ဂိုလ်များလည်းမှတ်ပါဝါယောဒမှတ်တဲ့ပုဂ္ဂိုလ်ကဘာမြောင်ကြည့်လဲဆိုရင်လေကိုလေရဲ့တဘာဝမြောင်ကြည့်ဖောင်းတဲ့ပိန်တဲ့ဆိုအဆူထဲတာပဲသိရမှာလေတွန်းကန်တဲ့သဘော တွန်းကံတွန်းကံမှုနဲ့တူကျန်တဲ့ဓာတ်တဘာတဘာဝတွေကိုလည်းမြင်အောင်ကြည့်။တော့အကောင်းတဲ့နေရာပေါ်မယ်ထင်ရှားတဲ့နေရာထင်ရှားတဲ့နေရာလိုက်ကြည့်မဖြစ်ရဘူးဖြစ်တဲ့နေရာလိုက်ကြည့်။မင်းကတော့ဒီ1 byte ပေါ့လေ1 byte ကတော့အဓိကကြတော့အဲတော့ဝါယောတပဲကြည်နေဉာဏခံစားတာတွေမကြည်နိုင်ဘူးစိတ်ထွက်တာတွေဒါမကြည်နိုင်ဘူးမတရားထွက်လာရင်တော့စိတ်ထွက်တာတွေကြည်ပြီးတော့အတိလေးကမှိုင်းလည်းရပ်သွားပါတယ်ခံစားမှုတွေကတော့ နာကျင်ကခဲမှုခံစားမှုတော့မနိုင်သေးဘူးစစချင်းမမှတ်တာကောင်းတယ်။တမာရီအားကောင်းလာကြမှတ်လို့ရတယ်။ဘုန်းကြီးတို့တမာရီအားမကောင်းသေးခင်ကြတော့ဘုန်းကြီးတို့မမှတ်စေချင်မှတ်လာရင်မခံနိုင်ဘူး။မခံနိုင်တော့ပျောက်ခြင်းတဲ့စိတ်တွေနဲ့မှတ်ပျောက်ခြင်းတဲ့စိတ်တွေမှတ်လေးမပျောက်လေးမပျောက်လေးဒေါသဖြစ်လေလို့ဖြစ်တတ်တယ်။အဲကြောင့်မမှတ်စေချင်။အဲတော့ဝါယောဒမှတ်တယ်လို့မှတ်တာ။ဝါယောဒကသူတို့ခုတည်းမဖြစ်ဘူး။ဉာဏ်တဲ့တတ်တွေနဲ့တွဲဖြစ်တယ်ဒီလိုမှတ်တာ။အဲလိုနည်းနဲ့မှတ်ပါ။ ကြိုက်တာမှတ်လို့ရွေးလို့ရွေးလို့ရတယ်နော်နှစ်မျိုးဘုန်းကြီးတို့ကဖရားမဟုတ်တဲ့ခါကျဘာကိုမှတ်မယ်ဆိုယောဂီတို့ဘုန်းကြီးမူချမပြချင်ဘူးဘယ်အာနာပါနာမိုင်ဘယ်လိုမှတ်မယ်ပဲဘုန်းကြီးသင်ပေးနိုင်တယ်ဓကမရမိုင်ဘယ်လိုမှတ်မယ်ဒါပဲသင်ပေးနိုင်ရွေးတာကိုယ့်ကိုရွေးမှတ်ကြည့်လိုက်ရှုကြည့်လိုက်ရှုကြည့်လို့ကို တိုးတက်မှုရှိလို့ရင်ဆက်သွားတိုးတက်မှုမရှိရင်ကိုပြောင်းရမယ်ဒါတော့ဘုန်းကြီးရဲ့ရည်ရွယ်ချက်ပဲတရားပြတဲ့ တရားပြတဲ့အတိုင်းနဲ့ဒီတိုင်းဘုန်းကြီးဘယ်နိုင်ငံသွားတာဒီတိုင်းပဲပြခွက်ကိုရွေးခဏတစ်ဖြုတ်နေတော့ရွေးလို့မရဘူးနော်တပတ်လောက်မှဗျာအရှင်ဗျာမတိုးတဲ့ဒီလိုလုပ်လို့မရဘူးသုံးလေးလလောက်တဆိုင်မှမှအာနာပါနာမှအာနာပါနာဆက်တိုင်းလုပ်ကြည့်ဓကမနဓကမနဆွဲဆွဲမြဲမြဲလုပ်ကြည့်လုပ်ကြည့်တိုးတက်ပါရှုမှတ်တဲ့နေ့မှန်ရမယ်ပေါ့ဒါကဘုန်းကြီးတို့ဓကမနရှုမှတ်တဲ့နေ့အချင်းချုပ်ပေါ့ဗျာမနေ့ကထိုင်ပြီးပြောခဲ့တယ် နော်ထိုင်တဲ့ကအခုပြန်ပြောပါမယ်ထိုင်မှတ်တာလည်းအရေးကြီးတယ်နော်ထိုင်မှတ်တဲ့ခါမှာဟိုအခုဆိုရင်ဘုန်းကြီးကိုယ်တိုင်လည်းဒီမှာခုံနဲ့ထိုင်နေအောက်မှာမထိုင်နိုင်ဘူးကြမ်းမြင်ပေါ်ထိုင်နေမယ်ဆိုရင်တော့တင်မခွေးထိုင်ပေါ့ဗျာဒါမှမဟုတ်ကျုံကျုံထိုင်ခြေတော်တစ်ဖက်ထပ်ထားစေခြင်းထပ်ထိုင် သွေးကြောလေကြောတွေပိတ်ပြီးတော့နာကျင်နေတဲ့အဲ့ကြခြေတော်တစ်ဖက်ကိုမနာရအောင် ရှေ့နောက်လေးချဲပြီးထိုင်ရတယ် ဘုရားကဥဆုံးကာယံပဏိတာယမိန်ထားတော့ခါနဲ့ကောင်းကိုဒီလိုမတ်မတ်ထားမတ်မတ်ထားတဲ့အခါကျဘာဖြစ်လာလဲဆိုတော့ခါရဲ့ထပ်ပိုင်းခန္ဓာကိုယ်ဝိတ်ကြီးရှိတာပေါ့ဒီအလေးချိန်ဟာအဲ့လိုမတ်မတ်ထားလဲချိုးကြပြီးတော့ထိုင်ရတာအဆင်ပြေတယ်ဟောဒီလိုဖြောင်းဖြောင်းထားတဲ့အခါကျအသက်ရှူလမ်းကြောင်းဖြောင်းတန်းမှတာလွယ်တယ်ပေါ့ဗျာဒီလိုဖြောင်းဖြောင်းထားတဲ့အတွက် အယိုးတွေကလည်းဒီလိုမတ်မလေးဖြစ်နေဒီအယိုးကြားမှာအကျော်မညောင်မညအတွက်ကြာကြာထိုင်နိုင်တယ်ဒီမျိုးခွေးထိုင်တဲ့အခါကျရင်ဟိုညာမျက်ညာဘက်ချင်းမျက်စိဘယ်ဘက်ချင်းမျက်စိပေါ့ဒါကြားမြင်ပေါ်ထိထားသုံးဖို့အခင်းပေါ်မှာထိထားတင်မဆုံရိုးနှစ်ခုပေါ့လေးခုကြားမြင်ပေါ်မှာထိထိုင်ရတယ်ထိုင်ထားရင်ဘာနဲ့တူလဲဆိုလေးချောင်းတော့စပွဲလို့ပေါ့ဗျာလေးချောင်းတော့စပွဲကညီးနေတော့မလှုပ်တော့ငြိမ့်နေခုနက မျက်စိနှစ်ဖက်ခြေမျက်စိနှစ်ဖက်ဘယ်ဘက်ခြေမျက်စိညာဘက်ခြေမျက်စိတင်ပစိုးနှစ်ခုကအောက်ကထိပြီးထိုင်ထားတဲ့ခါကျတော့ထောက်ပေးထားပြီးငြိမ်သက်စွာထိုင်နိုင်တယ်ခါကိုဖြောင်းမစွာမထားမနဲ့ထက်ပိုင်းကဒီလိုငိုက်နေမယ်ဆိုရင်ခြေမျက်စိပေါ်မှာသွားဖိနာတယ်နောက်ကိုဒီလိုလန်တာမယ်တကိုယ်လုံးရဲ့လေးချိန်နေရာဒီနောက်တင်ပဆုံးရိုးပေါ်ရောက်သွားတယ်နာတယ်အဲကြောင့်မှတ်ထားမယ် ခါကိုဖြောင်းဖြောင်းမတားပဲနဲ့ထက်ပိုင်းကိုကြီးလမ်းနေရင်တင်မစုံတစ်ခုထိမယ်ဘယ်လိုလဲဆိုတော့အလေးချိန်ညာအဲ့ဒီရောက်သွားတယ်နော်ပြီးတဲ့အခါကျတော့ဒီလိုငိုက်ထားရင်ချင်မျက်စိနာမယ်နောက်ပလက်နာနေတင်မစုံလေးခုထားမဲ့အရာကိုနှစ်ခုတည်းထန်ထားတော့ပိုးနာတော့ဥကောင်းကတဲတဲမမမထားပဲနဲ့ရှေ့ငိုက်ကြနေမယ်ဒီခါလေးနောက်လမ်းနေမယ် ခန္ဓာကိုယ်ကြီးအဲ့တိုင်လိုက်သွားရင်တော့ရှေ့ငိုက်ကြတော့ခန္ဓာကိုယ်ကြီးလိုက်လာနောက်လန်တော့လည်းခန္ဓာကိုယ်ကြီးလိုက်လာဘေးဆောင်တော့လည်းဒီခန္ဓာကိုယ်ကြီးလိုက်တယ်လိုက်လာဒီဘက်ဆောင်အဲ့တော့အောက်ကခုနလေးချောင်းတောက်ပေါ်မှာမညီမြသွားဖြီးဒီဘက်ဆောင်တော့ဒီဘက်ဖြီးမယ်ဟိုဘက်ဆောင်တော့ဟိုဘက်ဖြီးမယ်ရှေ့ဆောင်တော့ရှေ့ဖြီးမယ်နော်အဲ့လိုမျိုးပြန်ဒီမျိုးတက်တက်ထားလိုက်တဲ့ခါကျတော့လေးချိန်များလေးချိန်နဲ့ညီမြမြပြတ်သွားတော့အောက်မှာမနာတော့ဒါလေးမှတ်ထားဖို့ကဲလက်နှစ်ဖက်က ဒီလိုထပ်ထိုင်ကောင်းတယ်အချို့ကြတော့ပူတယ်ပူတဲ့ခါကျကြာကြာထပ်မထားနိုင်တပက်လေးလက်ကမွာလေးခံထားတယ်နော်ထပ်ထိုင်ပို့ကောင်းတယ်ထပ်ပြီးတော့အလဲကောင်းထားပေါ့ထားတဲ့ခါကျဘယ်လိုသိရလဲဆိုကိုကငှိုက်သွားရင်ဒီလက်မောင်းကြောတွေကတင်းလာပြီးသိလိုက်အဲ့ခါကျကိုကကိုပြန်မှတ်လိုက်ဒါကြောင့်အလဲကောင်းထားခဲ့တချို့ကြခုနကမလေးရှားတရုတ်မလေးကြတအားပူလာဘူးသူတို့ကြပူတဲ့ခါကျထပ်မထားနဲ့ ဒူးပေါ်မှာဒီလိုလက်ဖွားလေးဒီလိုပက်လက်လန်တင်တာမှောက်တာကြိုက်တယ်လို့ထားလို့ရတယ်ခုဘုန်းကြီးတွေဒကမာကြီးတွေတွေ့ပါတယ်ဒီခုံပေါ်မှာထိုင်တာဘုန်းကြီးကိုယ်တိုင်လည်းခုခုံပေါ်ထိုင်ပြောတယ်အောက်ထိုင်လို့မရခါနာလို့အဲ့လိုခုံပေါ်ထိုင်တဲ့အခါကျတော့ခြေတော့ကကြမ်းမြင်ပေါ်ထိတာတကယ်လို့ကြမ်းမြင်မှာမတီးဘူးခြေတော့ကဒီလိုလှုပ်နေတယ်လှုပ်နေရင်တမာရီမရခြေတော့လှုပ်တာပဲရောက်တာအဝင်းလေးတွက်ပြီးတော့မှတ်ပါခြေတော့ကလှုပ်နေတယ်ဓာတ်ကမတော်မှလည်းခြေတော့ကလှုပ်နေတမာရီမရ ရောင်ခြေတော့ကိုခုံမော်ထိုင်တဲ့ပုံကောင်များခြေတော့ကိုဒီလိုကြမ်းမြုံမှာကတ်ထားနောက်ကိုဒီလိုတားမှမိလိုက်တယ်နော်မိသွားရင်လည်းသူကတက်တောင်တတာပြအိပ်ပျော်သွားတယ်တာတာလေးမိတာမိပြီးတော့မှတ်မှတ်မှတ်လေးထားမှတ်နော်လက်နှစ်ဖက်ကတော့ထထပူလို့ရှင် လက်ကံမှာခန္ဓာသိပ်ပူလို့မခံနိုင်ဘူးဆိုရင်တော့ခုနလိုပဲ ဒူးပေါ်မှာตาလေးထပ်တာပေါ့ဗျအဲ့လိုလဲထိုင်နေမှာနော်အဲ့တော့ခါနာတဲ့ပုံကိုများကြရင်တော့ဟိုရမကြီးမကောင်းတဲ့ပုံကိုများကြတော့မိပေါ့ဗျာဒါတော့မတတ်နိုင်ပေါ့နော်တကယ်လို့ခုနကမမိပဲထိုင်နိုင်တော့မိမမိပဲထိုင်ပေါ့အဲ့ဒါတော့အချင်းငံမြေကူတတ်တာတော့မိလိုက်ရင်တော့အချင်းငံမြေကူတော့ဝင်တာ နောက်တစ်ခုမှတ်ထားဖို့ရကတရားမှတ်ကတကြော့မျက်စိကိုတားမိတ်ထားတာရှိကလေးလေးတွေပေါ့သူသဖြင့်မိတ်ထားရင်ဝင်လေထွက်လေမမြင်တော့ဒီတင်းတာတွေသွားတွေ့ဓကမဓမ္မလည်းဒီတိုင်းပဲဒါကြီးမိတ်ထားတဲ့ကကြလေကတိမ်မွေ့လေမှတ်လေဘယ်ကမဓမ္မမှတ်မှာနော်လေကကြာရင်တမာရီလေးတွေကြာလာတိမ်မွေ့လာတိမ်မွေ့လာသူကမတွေ့တော့ဘလို့ဖြစ်တယ်မျက်စိအတင်းမိတ်ထားတော့မျက်စိတင်းတင်းကြီးပဲသွားတွေ့လေကပြောင်းနေဒါမျိုးတွေဖြစ်တယ် ပြီးတော့မျက်ခုံးတွေတင်တာတို့ဘာလို့ဆိုရင်ဘုန်းကြီးကိုယ်တိုင်လည်းကြုံတတ်တယ်။ဒါကြောင့်ဒီလေကတိမ်မွေ့လာတယ်ဒုမဝါဝါယောဒလေကတိမ်မွေ့တော့ဒါစိုက်ကြည့်တာစိုက်ကြည့်တော့ဒီခေါင်းတွေတင်တာမျက်ခုံးရောတွေတင်တာမျက်လုံးတွေတင်တာအဲ့ရကိုကဒီဟာပြန်ကြည့်လိုက်မျက်စိဟောငါစိုက်ကြည့်နေတင်းနေမှာလာပြန်ရှော့ချတယ်ရှော့ချပြီးရှော့ခြင်းနဲ့ရှော့ခြင်းနဲ့ရှော့တယ်ရှော့တယ်ဒီလိုရှော့ချတယ်ရော့တာနည်းနည်းလေးပြေုံတော့ပါပြေသွားပြီဆိုမှ အာနာပါနသုံးမှုတကမနာဆက်ရှုပေါ့အဲ့တော့မျက်စိမိတ်ထားစေခြင်းနဲ့ဓာကြီးမိတ်မထားနဲ့ဒါဦးနေ့ကလည်းပြောခဲ့ပြီမျက်စိကတချို့ကမ္မထာတော့ဖွင့်မှာတော့ပေါ့ဗျာကတိုင်းတွေပါရှုတဲ့ပုံကဘုန်းကြီးတို့ကတော့အာနာပါနမှတ်တယ်ဓကမနာမှတ်တယ်မိတ်ထားစေခြင်းဘာဖြစ်လို့လဲဆိုမျက်စိကအာယုံယူတဲ့နေရာမှာအဓိကကြာနေလို့မြင်တော့ဗာလဲလိုချင်တာဟုတ်ကဲ့ပစ္စည်းပစ္စယလေးကလေးလေးဆိုတိတ်တည်တာပဲတခုတည်းမြင်လိုက်သူစိတ်ဓာတ်မမနေနိုင်ဘူး လိုချင်တဲ့စိတ်တွေပေါင်းမြင်တော့လိုချင်တယ်မြင်တဲ့မြင်တဲ့အာရုံဘလောက်ဒီကောင်းလဲဆိုရင်နော်လိုချင်တဲ့စိတ်ဖြစ်လာဒါမနောမနောဒွါရပါသွားချုပ်ကန်တယ်မြင်တော့ပါလေစားချင်တယ်စားစရာလေးတွေးလာမြင်တော့ထိချင်တယ်ကိုင်ချင်တယ်ဒါကြောင့်မြင်တဲ့အာယုံကနေပြီးတော့ခုနလိုချင်တာလဲလိုချင်တဲ့အာယုံနဲ့သွားထိန်ချုပ်လိုက်တယ်စားချင်တဲ့အာယုံကိုင်ချင်တဲ့အာယုံအဲ့တော့မြင်တဲ့အာယုံကနေ အာယုံ6မျိုးမှာသူက3မျိုးလောက်အပိုင်ချုပ်ကင်ထားတယ်မြင်တဲ့အာယုံဆို4မျိုးလောက်ဖြစ်နေတယ်ဒါကြောင့်မြင်တဲ့အာယုံကမိတ်ထားမှတော့ကကြားတယ်မမိတ်ထားရင်တော့သူကဖွင့်ကြည့်အာမြင်အဲ့ဒါရှောက်ကြည့်တတိလွတ်အဲ့လိုဖြစ်တယ်အဲ့လိုမှတ်တာနော်အခုဈဉ္ညာရှောင်နေကိုပြောပါမယ်အာနာပါနမှတ်တဲ့ပုံကိုများတော့အာနာပါနကိုလျှောက်တာကိုကမ္မထဆရာများပို့ကြိုက်တယ်ဒါပေမဲ့အာနာပါနကဈဉ္ညာလျှောက်တဲ့ကမြင်ဖို့တော်တော်ခက်တယ် သမာဓိအကောင်းမှမြင်လို့ရတခုရှိတာကအခုယောဂီတို့ကဒီအာနာပါနပဲအထုတ်ခြင်းနဲ့ရပါတယ်အာနာပါနအထုတ်ခြင်းဈဉ္ညာရှောင်းတာအာနာပါနအထုတ်ခြင်းတဏှာကိုမြည်ညီတဲ့နေရာပေါ့မတ်တရလိုက်မတ်တရပြီးတော့အသက်ရှူပေါ့နည်းနည်းလေးရှိရှိလေးဆွဲရှူလိုက်လောက်ရှူရတော့ပေါ့၄၅မိနစ်လောက်ကတ်သွားပြီဆိုမှဒီအသက်ရှူမျက်စိဝါးကြဖြည်းဖြည်းမိမ့်မိမ့်လေးဖွင့်ဈဉ္ညာရှောင်းမိတ်မရှောင်းအောင်နော် ဖွင့်ရှောင်းပါ ။ဉာဏ်လျှောက်တဲ့အခါကျရင် လက်ကဒီရှေ့ဖြစ်ပိုက်ထားမယ်နောက်ဖြစ်ဖြစ်ပိုက်ထားမယ်ဒီလိုကြီးတားကြီးပိုက်မထားနဲ့ဒီလိုကြီးပိုက်ထားရင် လက်ကိုလက်တင်းတင်းကြီးရောက်သွားတတ်တယ်။လျှောက်တာကဟုတ်လားဒီအာယုံတွေဝင်လေထွက်လေအာယုံတို့ဟောက်ကလန့်နေတဲ့ခြေတော်အာယုံမှာမရောက်ဘဲဖြစ်တတ်တယ်မမြင်ဘဲဖြစ်တတ်တယ်။အကြောင်းမို့လက်ကြီးကိုဓာတ်တင်းတင်းပိုက်မထားနဲ့အာနာပါနရှောင်ရင်အာနာပါနနဲ့ရှောင်ရင်အာနာပါနမှာကတ်နိုင်အောင် လက်ကိုရှေ့ပြင်နောက်ပြီးတာတာလေးပိုက်ထားပေါ့ခုအာနာပါနရှောင်းလေးပြောပါမယ်တဏှာဈဉ္ဉံမြည်ညီတဲ့နေရာမျိုးဒါဈဉ္ဉံချောတကတော့အများကြီးယူရတယ်နော်မြည်ညီတဲ့နေရာယူရမယ်အနတ်သက်ကင်းပြီးတော့လေကောင်းလေတန်းရတဲ့နေရာမျိုးယူရမယ်ဒိဋ္ဌိဆံဆိုစရှိတဲ့ဒါတွေမရှိတဲ့အန္တရာယ်ကင်းတဲ့နေရာမျိုးယူရမယ်တိတ်ဆိတ်ငြိမ်သက်ဆူညံခြင်းမရှိတဲ့နေရာမျိုးယူရမယ် ရွေးပြခေါင်းကလည်းကိုယ်ကလည်းမတ်မတ်ထားခေါင်းကလည်းမတ်မတ်ထားပေါ့နော်ခုနလိုလက်နှစ်ဖက်ကလက်နှစ်ဖက်ကိုအောက်ဆန့်ချမတာနဲ့ဆန့်ချအတိုင်းတည်းလက်ကဒီလိုလှုပ်နေတာလှုပ်နေအဲ့စိတ်ကအဲ့ရောက်ရောက်သွားစိတ်မငြိမ်ဘူးဒါကြောင့်ရှေ့ပြေနောက်ပြေဒါလေးတက်တောင်တက်တာနဲ့ပိုက်တာခုနအာနာပါနပတ်တဲ့ပုဂ္ဂိုလ်ကြမြေညီတဲ့နေရာရက်ရက်ပြီးတော့နည်းနည်းလေးလှုပ်ရှူလိုက်ပေါ့9မိနစ်လောက်ဒီလိုလှုပ်ရှူရတယ် လို့ရှိလို့ကတ်သွားပြီဆိုမှမျက်စိမှုမေးလေးမှေးမေးလေးဖွင့်ဖွင့်ပြီးတော့ဒီရှူတဲ့လေလေးပါအတိလေးကတ်ပြီးတော့ရှောင်းနေမှဒါပဲသူကရှောင်းလုံးဒါပဲရှောင်းဒါကတော့ဒီအသေးစိတ်မူရာတွေကြလည်းဝင်လေထွက်လေရရှုမှတ်ဖို့တော်တော်ခက်တယ်။ဒါကြောင့်မို့အာနာပါနတဲ့နေရာဌာနတွေကစဉ္ညာလျှောက်တဲ့နေရာကိုတိတ်တိတ်မတင်ပေးဘူးသူတို့ကတကယ်တမ်းကျတော့ရှုရခက်လို့တိတ်မပေးတာ။ခုနလိုရှုလို့ရတယ် နော်အသေးစိတ်တော့သွားမရှုနဲ့အသေးစိတ်ရှုတဲ့နေရာတော့ခက်လိမ့်စားတာတောက်တာရေချိုးတာသွားကြံတဲ့ကိစ္စကြီးငယ်တွေကျတော့လေကရှုရခက်တယ်လှုပ်ရှားတာထင်ရှားနေတော့အဲကြောင့်မို့ခုနတဏှာကြီးပြီးရင်တဏှာကြီးရှောင်းရင်တဏှာကြီးလုံးရှောင်းအဲ့ဒီမှာမှတ်ထားဖို့ကဈဉ္ညာရှောင်းတဲ့စိတ်တွေကပြင်ထွက်သွားမလိုက်နဲ့မရှုနဲ့ဒီလေမှာပဲကတ်ရှုဈဉ္ညာရှောင်းရင်ညောင်းလာတယ်မရှုနဲ့ဒီလေမှာပဲကတ်ရှုတဏှာကြီးပြီးအောင်ရှောင်းအခု ယောဂီတွေတော်တော်များများပေါ့နော်ထိုင်ကြတယ်ထိုင်ပြီးဈေးညံလျှောရမယ်နော်ထိုင်ကြီးလည်းမရဘူးထိုင်ရဲ့ရေးကြီးထိုင်နေမခံနိုင်ဘူးအားလေးမှတ်တာဒါကဘုန်းကြီးတို့အာနာပါနရှုနည်းပေါ့နော်ဓကမဏရှုနည်းဈဉ္ညာရှောင်းနည်းဓကမဏဈဉ္ညာရှောင်းနည်းကတော့ပိုးလွယ်တယ်ဒီလိုအာနာပါနရှောက်တဲ့ပုဂ္ဂိုလ်အာနာပါနမှတ်တဲ့ပုဂ္ဂိုလ်တွေကလည်းဈဉ္ညာရှောက်တဲ့ကတော့ဓကမဏမှတ်လို့ရမဟာဗောဓိမြိုင်ဆရာတို့ဘာလို့ကြာထိုင်ရင်သူအာနာပါနမှတ်ခိုင်းတယ် ဇင်းညာလျှောက်တဲ့ခါကျတော့ဓကမ္မဋ္ဌရှုတာသူ့ရဲ့ဘုန်းကြီးကမ္မဋ္ဌညာဘုန်းတော်တော့ကမ္မဋ္ဌဆရာဆိုတော့ဒီကမ္မဋ္ဌညာနေဘုန်းကြီးအများကြီးရှိတယ်ကြည်လဲကြည်ရတယ်ယောဂီတို့ပြောတာနည်းနည်းလေးပါဘုန်းကြီးကြည်တာလည်းအများကြီးပဲသူကတော့အဲ့လိုညွန်ထားတယ်ဒါလည်းကောင်းတယ်ဓကမ္မဋ္ဌဘိုးထင်ရှားတာအဲ့တော့ဓကမ္မဋ္ဌဇင်းညာလျှောက်တဲ့ခါကျတော့သူကမာသရိပ္ပဏတုတ်ကြတော့ဒီဓကမ္မဋ္ဌရှောက်နည်းပဲပါတယ် ဓကမဏရှောင်းဒီခုနလိုမျက်စိကိုရှေ့ကို6ပေကံလောက်ပဲကြည့်မျက်စိကိုမှိတ်ထားစရာမလိုဘူး6ပေကံသုံးဖို့၄လုံးကရှေ့လုံးကတော့၄000ကံပြောတော့ပေါ့ဗျာခေါင်းကြီးကိုတအားငုပ်ပြီးမရှောင်းဈဉံရှောင်းတယ်ဘုရားငငယ်ကတချို့ယောဂကမ္မဋ္ဌာန်းဆရာတွေချို့ယောဂီတွေရှုမှတ်တာသင်တာတွေတွေ့ရတယ်ခေါင်းကြီးငုပ်ကိုယ့်ရဲ့ချိမဲချိမလေးကိုကြည့်ကြည့်ရှောင်းကြတော့ညောင်းလာဒါတွေညောင်းတော့ကြိုက်တာအဲ့လောက်ငုပ်စရာမလိုဘူးအဲ့ဒါလေးမှတ်ထား ခါမမတာခေါင်းမမတာမျက်စိကရှေ့6ပေကသုံးဖို့4000ကပဲကြည့်မျက်လွာချထားအောင်အန္တရာယ်ရှိရင်ကြည့်ကောင်းတယ်လို့မှတ်တာပြီးတော့အတန်နေကြားတတ်တယ်အစင်းနေမြင်တတ်တယ်အစင်းနေမျက်စိကတခုတည်းမြင်လားမမြင်ကြအောင်ဆောင်ပြီးကိုယ်စဉ္ညာရှောက်မှတ်ပါအတန်နေနားကအတန်နေကြားလာရင်လည်းမကြားကြအောင်ဆောင်ကျင့်မနေရပြောခဲ့ပြီ နှာခေါင်းကအနံ့နေကြလာတယ်အနံ့မရကြအောင်ဆောင်ကျင့်မြေကြီးတဲ့နေရာရလိုက်ရပြီးချက်ချင်းမလှမ်းရအောင်အဲ့ဒီမှာကိုယ့်ဟာကိုယ်ကိုယ်စိတ်ကိုပြန်ကြည့်လိုက်လှမ်းမယ်ဆိုလှမ်းကျင်တဲ့စိတ်လေးရင်ပေါ်တယ်လှမ်းကျင်တဲ့စိတ်ကြောင့်စိတ်တစားဝါယောဓာတ်တွေအစဉ်စဉ်ဖြစ်ပေါ်လာပြီးခြေတော်ရက်ဒီလိုတွန်းသွားဘုန်းကြီးတို့တဘာဝပြန်ပြောမယ်စိတ်ကြောင့်မို့ဒီဝါယောဓာတ်ဖြစ်တယ်ပေါ့ဗျာလေတွေလှုပ်ရှားတွန်းကန်တဲ့သူ ဒီခါကျတချို့ကြအသက်ကြီးတဲ့ပုံကိုသုံးပုံငငယ်ကြီးလေဖြတ်သွားတဲ့ပုံကိုကြည့်လိုက်စိတ်ကလှမ်းကျင်တယ်လှုပ်ရှင်တယ်လှုပ်လို့မရတော့အဲ့ဒါဆိုထင်ရှားတယ်စိတ်ကြောင့်မို့စိတ္တဝါယောတပြေခုဘုန်းကြီးလှုပ်လက်ကြီးတွန်းတယ်ရွေ့တယ်ဒါကလေမဖြတ်လို့နော်စိတ်ကတွန်းကျင်တဲ့စိတ်ပေါက်လိုက်တော့တွန်းလိုက်တာပဲဝါယောတကတွန်းသွားတာပြန်ဆုပ်ကျင်တယ်ဆိုစိတ်ကနေပြောဝါယောတကိုပြန်ဆုပ်ပေးလိုက်အဲ့လိုမျိုးလုပ်တယ် တော့စိတ်ကြောင့်မို့စေတစာဝါယောဓာတ်ဖြစ်တယ်လှမ်းတယ်ဆိုအဲ့ဒီသဘောပဲစိတ်ကြောင့်မို့လှမ်းကျင်တဲ့စိတ်ကြောင့်မို့စေတစာဝါယောဓာတ်ကတွန်းထိုးပေးလိုက်အော်ချော်ရတွန်းသွားတာတွန်းကန်တဲ့သဘောမြင်အောင်ကြည့်နိုင်တယ်ဝါယောဓာတ်ရဲ့သဘောတွန်းကန်မှုဝါယောဓာတ်ရဲ့သဘောဘယ်တော့မှသူတခုတည်းမဖြစ်ဘူးကြံတဲ့ဓာတ်တွေနဲ့အတူဖြစ်တာတွန်းကန်တဲ့ခြေတော်ကြီးကိုကြည့်လိုက်တွန်းကန်တဲ့သဘောလည်းသိတယ်လေးတွန်းကန်မဲ့ပေါ့တွန်းကန်မဲ့ပူတွန်းကန်မဲ့အေးဒီ၃ချက်ဒါလေးမှတ်ထားစဉ်ညာရှောင်းရင်နံပါတ်၁က လန့်ကျင်တဲ့စိတ်၊သွားကျင်တဲ့စိတ်၊ရက်ကျင်တဲ့စိတ်ဒါရင်ဖြစ်တယ်။စိတ်အရင်ဖြစ်တယ်။စိတ်ကြောင့်မို့စေရဇဝါယောတာတွန်းကန်တဲ့သဘောဖြစ်တယ်။တွန်းကန်တဲ့သဘောနဲ့တူကြံတဲ့ဓာတ်သဘောသဘာဝတွေအတူတူဖြစ်တယ်။အဲ့ဒီသုံးချက်ကြည့်။အစပိုင်းမှာတော့တမာရီမြသေးခြင်း၊မြသေးပြီမှာတော့လန့်ကျင်တဲ့စိတ်၊သွားကျင်တဲ့စိတ်သိမ့်မသိဘူး။မသိလည်းကိစ္စမရှိဘူးဒါကိုထားလိုက်။အဲ့တော့ လှမ်းညင်တဲ့သဘောလောက်တွန်းကန်တဲ့လှမ်းတဲ့လှမ်းတဲ့ခါမှာတွန်းကန်တဲ့သဘောလောက်တော့သိအောင်ရှုဖို့အဆိုထက်ရင်တော့မာစီဆရာတော်ကြီးတို့ကြက်ကညာလန်းနေဒါအဆိုပဲညာလန်းနေဆိုတော့ညာလန်းနေဆိုတဲ့အဆိုနဲ့လှမ်းချလိုက်တာနဲ့ကပ်ရမယ်အာယုံနဲ့အသိစိတ်ကပ်ရမယ်ညာလန်းတယ်တခါတည်းလှမ်းပြီးသားလှမ်းတဲ့ခိုက်တော့မှတွန်းကန်တဲ့သဘောလေးသိအောင်ရှုအဲ့ဒီမှာလှမ်းတဲ့ခါမှလည်းဘုန်းကြီးတို့ဒီမှာကိုကြီးတို့ဗီဒီယိုရိုက်ထားတယ် တအားကြီးချိန်လန်းကြီးအကျဲကြီးလန်းလိုက်ညာလန်းတယ်ဆိုဘယ်ဘယ်ဘက်ခြေတော့ကကြွအစစ်ကဟိုရောက်လဲဒီရောက်လဲဖြစ်တာဒီညာလန်းတယ်ဆိုရင်ဒီဘယ်ဘက်ခြေတော့ကမကြွစေနဲ့မကြွအောင်ဆိုတဖွာစာတော့လန်းဟိုရောက်လဲဒီရောက်လဲဆိုတမာရီမရညာလန်းတယ်ဆိုညာဘက်ခြေတော့မှကတာဘယ်ဘက်ခြေတော့ကမကြွအောင်လန်းမှာညာလန်းတယ်ဆိုဘာကိုကြည့်မလဲတွန်းကန်တယ်ဒါလေးကြည့်ဘယ်လန်းတယ်ညာဘက်ခြေတော့ကမကြွစေနဲ့ဘယ်ဘက်ခြေတော့မှပဲကတ်တာ တွန်းကန်တဲ့သဘောလေးကြည့်ညာလန်းတယ်ပယ်လန်းတယ်ညာလန်းတယ်ပဲတွန်းကန်တဲ့သဘောလေးကြည့်သမာဓိအကောင်းလာရင်လှမ်းကျင်တဲ့စိတ်လေးလည်းကြည့်လို့ရတယ်လှမ်းကျင်တဲ့စိတ်တွေဖြစ်ပေါ်ပြီးမှလှမ်းတယ်လှမ်းကျင်တဲ့စိတ်ကိုတော့မှတ်ရှာမလို့သိပြီးမှလှမ်းတယ်တော်တော်မှတ်လို့ကောင်းတယ်တခြားလောက်ကြည့်လိုက်လှမ်းကျင်တဲ့စိတ်တွေသိပြီးမှနည်းနည်းလေးအတွေ့အကြုံရင့်ကျက်တဲ့ပုံကအဲ့လိုရှုမှတ်ကြည့်လိုက်လှမ်းကျင်တဲ့စိတ်သိပြီးတော့ညာလန်းတယ်ပယ်လန်းတယ်ညာလန်းတယ်တွန်းကန်တဲ့ဘောလေးကြည့်ပေါ့ အဲ့ဒါလေးပေါ်ပြီးပေါ့ပေါ်ပြီးပြောက်ကြည့်ရပြီးတော့ဈဉ္ညာထေရောက်ပြီးရှေ့မှာသွားစရာမရှိဆိုရတယ်အဲ့ကြရက်တယ်ရက်တယ်ရက်တယ်နော်လမ်းကြီးတဲ့ခိုက်တံမှာတော့ဒူးရဲ့အောက်ကိုစိတ်ကကတ်ထားမယ်နော်တချို့ကြတော့ပေါင်ကနေအောက်ကိုယ်ဒီထီအောင်ခြေတော့ထီအောင်ကြည်တာကိုယ်ရဲ့ဆန့်နေတဲ့ဒီဟာနဲ့ပြီးနေရှေ့မရောက်တော့အကုန်လုံးကပ်ပြီးမလိုက်နိုင်ဒူးကောင်းရအောင်လောက်ပဲကြည်နေအဲ့ဒါလောက်ဆိုလွယ်ပြီးတော့ရက်တဲ့ခါကျတကူလုံးကြည်မယ် ရတဲ့ကာမှာခြေတော့ကနေကောင်းကောင်းကောင်းခြေတော့ပေါ့တွန်းပြီးရနေလားတန်းတင်းပြီးရနေလားတောင့်ပြီးရနေလားဒါတွေ့တယ်ရတယ်ရတယ်ရတယ်သုံးချက်လောက်မှာရရင်တကူလုံးကြည့်ပြီးတော့လှဲ့ခြင်းနဲ့စိတ်တွေပေါ်လာလိမ့်မယ်ချက်ချင်းမလှဲ့အောင်လှဲ့ခြင်းနဲ့လှဲ့ခြင်းနဲ့လှဲ့ခြင်းနဲ့သုံးချက်လောက်မှာပြီးတော့မှလှဲ့တယ်လှဲ့တယ်လှဲ့တယ်လှဲ့တယ်တစ်ချက်မှမှတစ်ချက်လှဲ့ရတစ်ချက်မှမှတစ်ချက်လှဲ့အဲ့ဒါမှအာယုန်နဲ့မှစိတ်ကြိုက်ရတယ် ပြီးတော့ချက်ချင်းမသွားသေးရက်တယ်ရက်တယ်ရက်တယ်ရက်တယ်ရက်တယ်မှတ်တဲ့ခါတော့လှဲ့ခြင်းနဲ့လှဲ့ခြင်းနဲ့မှတ်တဲ့ခါတကုံလုံးကြည့်ပြီးမှတ်ဘယ်လိုရက်တယ်လဲဘယ်လိုလှဲ့တယ်လဲတွန်းလှဲ့သလားပူလှဲ့သလားအေးလှဲ့သလားဒါသတိထားမယ်ရရင်လည်းဒီတိုင်းပေါ့ပြီးတော့မှချက်ချင်းမလှမ်းမနဲ့ရက်တယ်ရက်တယ်ရက်တယ်ပြီးတော့မှလှမ်းခြင်းနဲ့လှမ်းခြင်းနဲ့လှမ်းခြင်းနဲ့သုံးချက်လောက်မှပြီးတော့မှညာလှမ်းတယ်ဘယ်လှမ်းတယ် ညာလန်းတယ်အလိုမှအာယုနဲ့မှတ်စိတ်ကြရမယ်ဘယ်လန်းတယ်ညာလန်းတယ်နော်ဘယ်လန်းတယ်အလိုမှဘယ်လန်းတယ်အလိုဖြည်းဖြည်းချင်းမှညာလန်းတယ်ဘယ်လန်းတယ်ညာလန်းတယ်အဲ့ဒီဘွေကိုလည်းပြန်ကြည့်လို့ရပါတယ်ဒါတော့အဲ့ဒါလေးသင်ပြီးသားတွေထပ်ပြောတာမှတ်မိအောင်ဈဉ္ညာထေရောက်တဲ့ခါကျရင်သူကရလျရတယ် ရက်တယ်ရက်တယ်ရက်တယ်မှတ်ထားဖို့ကရက်တာလို့လှဲ့တာလို့မှရင်ဒီကိုယ်လုံးကြည့်မယ်နော်ချက်ချင်းမလှဲ့အောင်လှဲ့ခြင်းနဲ့လှဲ့ခြင်းနဲ့လှဲ့ခြင်းနဲ့မှတ်ပြီးတဲ့အခါမှာလှဲ့မယ်တစ်ဖက်တစ်ချက်မှမှတစ်ချက်လှဲ့ရတယ်လှဲ့တယ်လှဲ့တယ်လှဲ့တယ်အဲ့လိုမှတ်နော်ပြီးမှဟိုဘက်မရောမချင်းလှဲ့တယ်တစ်ချက်မှမှတစ်ချက်လှဲ့တယ်လှဲ့တယ်လှဲ့တယ်လှဲ့တယ်အဲ့လိုမှတ် လဲတယ်လဲတယ်လဲတယ်မှပြီးတော့ရက်တယ်ရက်တယ်ရက်တယ်ပြီးတော့မှဆင်းအဲ့ဒီမှာနှစ်နှစ်မျိုးပြောမယ်နော်ဒကာကြီးတချို့ဒကာကြီးတွေဒကာကြီးတွေတက်ကြီးလာတဲ့အခါကျတော့တွန်းကန်တဲ့သဘောကနည်းနည်းရှုရခက်တယ်အဲ့ဒီတက်ကြီးတဲ့ဒကာမကြီးတွေဒကာကြီးတွေကြပါနင်းချလိုက်တဲ့အခါမှာမာတဲ့သဘောလေးတွေ့လာညာလန်းနဲ့မာတဲ့သဘောနင်းတဲ့အခါမာတဲ့သဘောလေးတွေ့မာတာလေးပေါ်ပြီးပြောဘယ်လန်းနဲ့မာတာလေးပေါ်ပြီးပြော ညာလားနဲ့မာတဲ့သဘောလေးပဲကြည့်နေအဲ့ဒါလည်းတော်တော်ရှောက်လို့ကောင်းကိုယ်တိုင်လှုပ်ကြည့်လိုက်အဲ့ဒါဘုထင်ရှားညာလားနဲ့မာတာလေးကြည့်ဘယ်လားနဲ့မာတာလေးပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါလေးကြည့်နေရတာလဲ့တာတော့အတူတူပဲเนาะအဲရှင်းနိုင်ခွဲတော့ဒီလောက်နဲ့တိမ့်မယ်เนาะနောက်ပြန်မှာဘုန်းကြီးဈဉ္ညာအကျိုးလေးတွေဆက်ပြောင်းဈဉ္ညာဘာကြောင့်မှမှားတယ်အကျိုးကဘာတွေလဲဆိုအဲ့ဒါသိမှကိုယ်ရှောက်ခြင်းကံဒီနေ့ဟောပြောဆွဆုံးမှတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် ပညာဖုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေရှစ်တန်းပုဂ္ဂိုလ်များကအိယာမှာဖြစ်တဲ့အတွက်ဆူတောင်းမျှပေးဝင်မယ်အလုံးလိုက်ဆုံးမယ်နော်ဣဒံမေပုံညာဣဒံမေပုံညာနိဗ္ဗာန်တာနိဗ္ဗာန်တပစ္စယောပစ္စယောဟောတုဟောတုဣဒံမေပုံညာ ဓမ္မေပုညံသဗ္ဗတတ္တာနံသဗ္ဗတတ္တာနံအာဇီမာအာဇီမာသဗ္ဗေတတ္တာသဗ္ဗေတတ္တာဒုက္ခိတံဒုက္ခိတံဘွန်တုဘွန်တုညာတယောညာတယောကုသိုလ်အမြညာ များအများအများယူတော်မူကြပါကုန်သောသာဓုသာဓုသာဓုကုသိုလ်အများအများအများယူတော်မူကြပါကုန်သောသာဓုသာဓုသာဓုကုသိုလ်အများအများအများ ပြုတော်မူကြပါကုန်သောသာဓုသာဓုသာဓုအဲဒီစစ်တိုင်းကလူတွေကတော့နားကြပြီနော်ဒါရင်မနဲ့ကိုနိုးတဲ့အချိန်စမှချိန်ရမတူတော့သစ္စာမြေကိုရသမျှလောက်ကြမယ်ဒီဘက်ပိုင်းကပြီးတော့ခဏနာပြီးတော့9နာရီမှပြန်ထမယ်